အဆွဲထက်တော်ခါကာလတုန်းကညာတော်တွေမိမိတို့သဘောတူရာပုဂ္ဂိုလ်တွေစုပေါင်းပြီးတော့တော်ကြောင်းဌာနတွေမှာဝါကကြတယ်အဲဒီလိုဝါကတဲ့အခါကာလမှာမြတ်စွာဘုရား၏အဆုံးအမတရားတော်တွေကိုတတ်နိုင်တယ်များဟောပြောပြီးတော့ ဂရိကဝေါ်များလည်းပြုပြီးတော့ဝါဆိုဝါကကြအဲဒါကြောင့်ဒီနေ့ဝါဆိုဝါကတဲ့နေ့မှာနေ့တိုင်းကလိုပဲမြတ်စွာဘုရားဟောကြားတော်မူတဲ့ဩဝါဒတရားတစ်ခုကိုဟောပြမယ်အဲဒီတရားဟာအားလုံးလိုက်နာပြီးဒီကလာကျင့်ဖို့ပါပဲမြတ်စွာဘုရားဟောကြားထားတဲ့ နာထသုဆိုတာရှိတယ်ပိရိကသုံးပုံနဲ့ကသုတ်တံပိရိကနိကေ900ထဲကအင်္ဂုတ္တနိကေအင်္ဂုတ္တနိကေမှာလည်းပဲဆယ်ကြမ်းရှိအဲဒီဆယ်ကြမ်းနဲ့မှာဓာတအင်္ဂုတ္တနိဗ္ဗာန်ဒီသုတ်ဒေသနာကိုဟောထားတယ်နာထသုတ်တဲ့နှစ်သုတ်ရှိတယ်ပထမဒုတိယ ပရမဒုတိယဟာအတိပဲချင်းတော့အတူတူပါပဲအဲဒုတိယကတော့ဖြင့်နည်းနည်းအပူမွန်းနေနေနည်းနည်းပါပါတယ်သနာထာဘိကဝေဝိရထမာအနာထာဒုက္ခံဘိကဝေအနာထောဝိရတိဘိကဝေယာနိုတုံမေသင်တို့သည်သနာထာ ကိုယ်ကိုယ်ရာရှိကြကုန်သည်ဖြေဥရထနေကြပါကုန်တော့အနာထာကိုယ်ကိုယ်ရာမဲ့ကုန်သည်ဖြစ်၍မာဝိရထမနေကြကုန်လင်သိကွေရဟန်တို့အနာထောကိုယ်ကိုယ်ရာမဲ့တော်သူသည်ဒုက္ခံဆင်းရဲပင်မစွာဝိရတိနေရတာ၏အသာဘုရားကညာတော်တွေကိုဩဝါဒပေးတယ်

အဲဒီအာကိုရာတွေနဲ့ပြည့်စုံပြီးတော့နေကြတဲ့အာကိုရာမရှိဘဲနဲ့တကောင်ကျွတ်တကိုယ်ကြီးမနေကြနဲ့တကောင်ကျွတ်တကိုယ်ကြီးအာကိုရာမဲ့နေရင်ဘာဖြစ်တတ်သလဲဆိုရင်သင်ရဲ့ပင်မစွာနေရတတ်တယ်ဒုက္ခရောက်တတ်တယ်လို့ဆိုလိုတဲ့နောက်နာကြတော့ပေါ်လာပါလိမ့်မယ်

ကျင့်ဝတ်တွေဟာ10မျိုးရှိပါတယ်ကတမေဒတာပဲ10ပါးတော့နိဟုမူကသီလဘိက္ခွေဘိက္ခုသီလဝါဟောတိပါတိမောကသံဝရသံဝုတဝိရတိအနုမတေတုဝေစေတုသီလဝါဟောတိပါတိမောကသံဝရသံဝုတဝိရတိအာသရာဂောသရသံပါနော အနုမတေသူဝိဇေသူဗရရတာဝီသမရာယာသိခတိသိခာဝေတုသိကဝေယဟန်တို့ဣဒဤသာသနာတော်၌ဘိက္ခုယဟန်သည်သီလဝါကိုခြင်းသီလနှင့်ပြည့်စုံသည်ဟောတိဖြစ်၏ပါတိမောကသံဝရသံဟုတော်ပါတိမောကသံဝရသီလနှင့်ပြည့်စုံသည်ဖြစ်၍ wee ma mi ebido azragodn jijezana rdwe n numaddo anummiadlgonawezdobeo naibaole yard imrabụeyiochumen dwe သိခာပရိသူကျင့်အပ်သောသိခာအဖို့စုတို့၌ဝါကျင့်အပ်သောသိခာအဖို့စုတို့တွင်ယံကိဉ္စီအမမရှိသောတခုကျင့်အပ်သောအဖို့စုဟူသည်များကိုသမာရာယာအကျွမ်းမဲ့သိဉ္ဇုံသောက်တည်၍သိခတိကျင့်သုံး၍နေ၏ မြတ်စွာဘုရား၏သာသနာတော်မြတ်စွာဘုရား၏အဆုံးအမဩဝါဒရှင်သုံးလိုသည်ဖြစ်၍သာသနာတော်မှာဝင်ရောက်ပြီးယဟန်ပြုနေတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားတရားတော်တွေကိုကြားနာပြီးတော့ဘုရားလက်ထက်တော်ခါကာလတုန်းကတရားတော်တွေကြားနာပြီးတော့ငါတို့မှာအိုခြင်းသည်ဟူသောဘေးနာခြင်းသည်ဟူသောဘေး သေခြင်းဤဟူသောဘေးဆိုရင်ပူဆွေးငိုကြွေးရခြင်းအစရှိသောဘေးဒုက္ခတွေနဲ့ရင်ဆိုင်တွေ့နေကြတယ်မအိုခြင်းလို့လည်းမနေရဘူးဒီနေ့ကြာအိုရတာပဲအမှုမဲ့အမှတ်မဲ့နေရင်တော့သိတာမရှိဘူးဒီလိုကြာစဉ်းစားပြီးကြည့်လို့ရှိရင်ဒီနေ့ကြာရင်ပုံမင်းမစွမ်းကဖြစ်ကြရတယ် လူပုဂ္ဂိုလ်တွေလည်းဥရာပဲယဟန်ပုဂ္ဂိုလ်တွေလည်းဥရာပဲကိုမင်းမဆန်ဖြစ်တဲ့အခါကာလကြတော့ကိုလိုရှိတဲ့တိုင်ဘာမှမပြီးဘူးရုပ်တွေဟာငယ်ငယ်ရွယ်ရွယ်ပြူပြူသာသာတော့တော်တော်အားကိုးစရာကောင်းတယ်လို့ထင်ရတယ်ကိုရုပ်တွေလည်းကိုအားကိုးရတယ်သူများရုပ်တွေလည်းအားကိုးရတယ်လာပါတယ်တင့်နေတယ်အားကောင်းတယ်ကျမ်းပါတယ်စသည်ဖြင့်ဂုံယူပြီးတော့ အားကိုးကြရတယ်ကြော်ကြော်ရှင်းရှင်းနဲ့နေကြရတယ်ဒီနေ့ကျတော့အိုးလာတာပဲအခုအိုးနေတဲ့ပုံကိုယ်တွေကိုမင်းမသားဖြစ်နေတဲ့ပုံကိုယ်တွေကမျက်မှောက်မှာအများကြီးတွေ့ရတယ်အဲအိုးမင်းမသားဖြစ်ပြောလာတဲ့အခါကာလကျရင်ဘာမှအားကိုးစရာရှားလို့မရဘူးရုပ်ကိုကြီးကတော့ကိုသုံးမကြဘူးကိုမင်းရင်ကြောင်းပြုပြီးတော့မကြမ်းမှမှာချင်း ယောဂဝေဒနာတစ်ခုခုဆွဲကနေခြင်းဆိုတာတွေကလည်းတွေးကြတယ်။ဦးနာတွေပေါ့လေ။မိုးသိငါနာတာတွေလည်းရှိပါတယ်။အဲဦးဦးမင်းတဲ့ခါကလာနာတာကပိုဆိုးတယ်။မိုးကင်းသိငါနာတာကတော့မကြမ်းမှသုံးတရားဖြစ်စိတ်ကူးလိုက်ကြောက်သွားတာ။ဦးနာကတော့တော့နဲ့မကြောက်နိုင်ဘူး။ကြောက်တယ်လို့လည်းတရားမရှိတော့ပါဘူး။ဒီလိုနဲ့တကြီးတရုတ်နဲ့ဒုက္ခရောက်ပြီးတော့သွားတော့တာပါပဲ။ကောင်းကောင်းမအိမ်နိုင်ဘူး။ကောင်းကောင်းလည်းမသွားနိုင်ဘူး။ကောင်းကောင်းလည်းမစားနိုင်ဘူး။ လူများတွေကပြောချင်နေပေမဲ့လည်းသူ့မှမပြောနိုင်ဘူး။ဥနာတွေရောက်ပြီးဒုက္ခတွေခံစားပြီးတော့နေရ။တချို့တချို့ကိုကြီးတွေ၊ဘွားကြီးတွေကြီးညူတာတွေကိုကြားရ။ဒါတော့ပဲစိတ်ဆင်းရဲစိတ်ပင်ပန်းစရာတွေပါပဲ။တရားကအာဟုရမရှိမယ်ဆိုတော့ကိုစိတ်ညစ်စရာကောင်းတာတွေပါပဲ။အဲဒီကိုမင်းမသွမ်းဖြစ်ပြီးမကြမ်းမှန်တာကြားနေကြ။ နောက်ဆုံးတစ်နေ့ကျရင်သိရတယ်သိတာဘယ်သူမှမသိညာဘူးသိသွားရတယ်မသိမီအတွင်းမှာလဲကြာမိရတဲ့ဒုက္ခတွေဆိုရင်အများကြီးရောက်တယ်လူလောကမှာဆိုအများကြီးသာရတော်ရင်နေထိုင်ရေးတွေကကိုယ့်အကိုအနီးပြီးတော့နေထိုင်နေရတာနဲ့ဒုက္ခရောက်ပါတယ်သာသနာတော်ကပုဂ္ဂိုလ်တွေကသိမသိဘူးညာပေးတာလေးတွေစားတော့လို့ညာပေးတာလေးတွေကိုကိုယ်ယုံသုံးဆောင်လို့အလွယ်တကူဖြစ်နေတော့ဆင်းရဲမှဒုက္ခရောက်မှသိမသိဘူး အဲလူလောကအပုဂ္ဂိုလ်တွေကတော်တော်ဒုက္ခရောက်ကြကြပါတယ်။ကာမကောင်းအကြောင်းမသိတဲ့ပုဂ္ဂိုလ်တွေသာပြီးဒုက္ခရောက်တယ်။ဟွန်းကြားလိုက်ရကြံလိုက်ရတာတွေဒီကနေပြီးအလှမသိလို့ရှိရင်ဒုက္ခတစ်မျိုးမျိုးတွေနဲ့အနောက်ကျက်တစ်မျိုးမျိုးတွေကလည်းတွေ့ရသေးသိကြကြမနာကောင်းတယ်။အဲဒီတော့ဝိညာဉ်နာခြင်းသေခြင်းတာမိရခြင်းဆိုရင်ပုဆိုးရခြင်းအစရှိတဲ့ဆင်းရဲတွေနဲ့တို့ရင်ဆိုင်တွေ့နေတယ်။ဒီဆင်းရဲတွေက လွန်မြောက်လွန်မြောက်ကြောင်းရှားဖို့ရတော့သိနေဒီစင်းရဲတွေကလွန်မြောက်ဖို့ရလဲခုမြတ်စွာဘုရားဟောကြားတော်မူတဲ့တရားတော်အတိုင်းကျင့်လို့ရှိရင်လွန်မြောက်လိမ့်မယ်လို့ဒီလိုယုံကြည်တဲ့တရားတရားတွေဖြစ်ကြဒါပေမဲ့လည်းမြတ်စွာဘုရားတရားတော်ကလည်းလွယ်လွယ်ကလေးတော့မဟုတ်ဘူးစိတ်တိုင်းစိတ်တိုင်းစင်ကြအောင်လို့အားထုတ်ရတဲ့တရားပဲတဲ့စိတ်တိုင်းစိတ်တိုင်းစင်ကြဲနေကိုအားထုတ်ရအများအားစင်ကြဲနေအောင်အားထုတ်ရ အဲဒီတော့စိတ်တိုင်းစိတ်တိုင်းအများအားဖြင့်ကျင်းနေအောင်အာထုတ်ဖို့ဆိုတာလူပေါင်းလောကမှာနေပြီးအာထုတ်ဖို့ဆိုတော့ခက်တာပေါ့အများကြီးခက်တယ်မပြည့်စုံတဲ့ပုဂ္ဂိုလ်ရင်းမှာရှားမိရတဲ့ဒုက္ခတွေရောက်လို့ပဲတရားကျင့်ရင်ရနိုင်မှာတော့ပြည့်စုံတဲ့ပုဂ္ဂိုလ်ရင်းမှာလည်းပြည့်စုံတဲ့အလိုက်သူတို့လည်းရှားတာပဲမရှားပြန်တဲ့ကာမဂုဏ်အာယုန်နဲ့မိမောပြီးတော့နေတော့တရားနှလုံးသွင်းဖို့အာထုတ်ဖို့ရှင်အတော့နည်းပါတယ်အခု သာနာ့တာမှာလာပြီးတရားထုံးနေတဲ့ပုဂ္ဂိုလ်ကနည်းနည်းရှိတာပဲအာမထုံးနေတဲ့ပုဂ္ဂိုလ်ကများတယ်အာရုံပြန်တော့လဲဒီမှာအာရုံပြီးတော့နောက်အာမထုံးနိုင်မဲနဲ့မေ့နေတဲ့အချိန်တွေကလည်းတော်တော်များသေးတာပဲအဲတချို့ပုဂ္ဂိုလ်တွေတော့ဖြင့်တရားထုတ်သွားပြီးတဲ့နောက်လည်းဆက်ပြီးတော့ဆက်လက်အာထုံးနေတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များများတော့ရှိပါတယ်ဒါပေမဲ့လို့လူဦးရေတွေနဲ့လိုက်ကြည့်မယ်ဆိုရင်အပုံနေတာပေါ့လေအများကြီးနေနေပါတယ်ဒါကြောင့်

ယဟန်ဟာတဲ့ဘိက္ခုသံဃာဘေးကိုရှုမြင်သောပုဂ္ဂိုလ်သံဃာဘေးကိုကြောက်လို့သံဃာဘေးကလွံ့မြောက်ဖွယ်ရွယ်ပြီးတော့ယဟန်ပြုလာသာယေတော်ရင်နေထိုင်ကြတဲ့လို့လည်းမဟုတ်ဘူးအဲလာလာပါရီမျောလင်းလို့လည်းမဟုတ်ဘူးသံဃာဘေးကဓမင်းကကြောက်လို့ဆိုတာသံဃာဘေးကလွံ့မြောက်လွံ့မြောက်ကြောင်းယဟန်ပြုလာတာဒါကိုဘိက္ခုသံဃာဘေးကိုရှုမြင်ပြီးတော့ယဟန်ပြုလာတဲ့ပုဂ္ဂိုလ်ပဲ အဲဒီလိုသံဃာဘေးကသံဃာဘေးရှုမြင်တဲ့ယဟန်ပုဂ္ဂိုလ်ဟာသီလဝါကိုခြင်းသီလနဲ့ပြည့်စုံပြီဟောဒီဒီကိုခြင်းသီလပြည့်စုံအစကတည်းကသံဃာဘေးကလွံ့မြောက်အောင်လို့ကုသိုလ်ရခြင်းလို့သာသနာ့ဘဝင်ရဟန်းပြုတာကိုရဟန်းပြုတော့ရဟန်းပြုရင်ကျင့်ရမယ့်သီလတွေသူရိုးသူတွေကျင့်တာပေါ့ရိုးသူကျင့်တော့သီလနဲ့ပြည့်စုံကုသိုလ်ရအောင်လို့သံဃာဝဆင်းရထွံ့မြောက်အောင်လို့ရဟန်းပြုလာပြီးတော့ ရဟန်းပိတာတွေမကျင်မဲနဲ့တောက်တက်တောက်တိတောက်တက်နေလို့ရှိရင်ဖြင့်ကုသိုလ်မရတဲ့ပြင်သာအဆုံးမှာပေါ့ဖုံးမရဓမ္မအဆုံးဆိုတာတော့ဒိုးနဲ့နေတာကမှငါဝပိလာတော်ပြီလိုတယ်လေးဆောင်းချောက်လို့လုံယုံနေပြီရဟန်းပြုလိုက်မှတည်းဒီပိလာတွေကိုကြိုးပေါက်ပြီးတော့နေမယ်ဆိုဘယ်ကောင်းမလဲအခုနေခါကာလတချို့ဒုံလဘဆိုပြီးခုရဟန်းပြုကြတယ်အဲဒုံလဘဆိုရဟန်းပြုတော့မိမိတို့စအစဝင်ပြီးရဟန်းပြုကြတာကိုဆရာသမားတွေကကောင်းကောင်းလေးသူနဲ့ဆုံးမမပေးလို့ရှိရင်လေ ပါကျင်ရမှာကောင်းမသိဘူးပြင်မူရလည်းသိအာမထုတ်ဘူးသင်္ကန်းဝုတ်ပြီးရင်ကုသိုလ်ရတယ်ဆိုပြီးသင်္ကန်းဝုတ်ယုံနဲ့ကုသိုလ်ရတယ်အောင်မင်းနေဝုတ်ယုံနဲ့ရတာမဟုတ်ဘူးကောင်းကျင်မှရတာတော့ကောင်းကျင်မှကုသိုလ်ကဖြစ်တာသင်္ကန်းဝုတ်ပြီးတော့မတော်တာတွေလျှောက်လို့လို့ရှိရင်ဒါဆိုသေးသူကလူဝန်းနဲ့နေတာကမှဆင်ကျဲနေတယ်ရဟန်းဝန်းနဲ့နေသီလမဆင်ကျဲဘူးသီလဝိတ္တိမပြင်းဘူးအဲရေးကြည့်ပါတယ်အကျိုးတော့လဲညာပြုလို့ရှိရင် ပြုလို့ရတယ်ဆိုလို့လားပြုရတယ်ကျင့်ရမှာတော့လည်းကြောက်သားလို့အဲကြကြတဲတဲကျင့်ရတယ်ဆိုရင်အဲ့ဒီကြောင်းနေမသွားကျင်ရဘူးလို့အဲလောလောကူချမ်းသာနေရတယ်ဆိုတဲ့နေရာတချို့ကဝင်ပြီးညာပြုကြဒီလိုဟာလည်းရှိတယ်အဲ့ဒါတွေကတော့ကုသိုလ်ကရသင့်တော့မရနိုင်ဘူးပေါ့လေမရတဲ့ပြင်မရတဲ့ပြင်သူမျိုးမှုလေးတွေကနေပြီးအဲသီလတွေပါနေပြည့်ကုန်လို့ရှိရင်ပြင်ဒါဆိုမှပါသူကอืมဆိုရင်ဇာမနာကောင်းတယ် အခုသံဃာတွေကိုတကယ်ကြောက်ပြီးသံဃာတွေကလွတ်မြောက်ဖို့ရည်ရွယ်ပြီးရဟန်းပြုလာတဲ့ပုဂ္ဂိုလ်ကတော့သီလနဲ့ပြည့်စုံတယ်တဲ့သီလသိက္ခာပုဒ်တွေရိုးသေးသေးစောင့်ရှောက်ပြီးကြတာသွားပါတယ်သီလဝါသီလနဲ့ပြည့်စုံသည်ဟောဒီဖြင့်ပါတိမောဃသံဝရသံဥဒ္ဓပါတိမောဃသံဝရသီလနဲ့ပြည့်စုံသည်ဖြစ်၍အာဇရာဂောဇရာတံပန်တော်ကိုခြင်း ကျက်စားရနဲ့ပြည့်စုံသည်ဖြစ်၍ဝိရတိနေ၏ပါတိမောက္ခသံဝရတိလားပါတိမောက္ခဆိုတာစောင့်ရှောက်တဲ့သူကိုအပေပေးစသည်မှာလွတ်မြောက်စေတဲ့ပြီလားပဲတဲ့သူကိုစောင့်ရှောက်လို့ရှင်သူကအပေပေးစသည်မှာလွတ်မြောက်စေမယ်သူကိုအလေးပြုမှာပဲတရားကလည်းပြန်ပြီးအလေးပြုတယ်အဲသီလကိုလေးမပြုဘဲနဲ့ဘောလို့ပဲစားနေလို့ရှိရင်သံဃာအပေပေးကလွတ်မြောက်အောင်လို့ သီလမစောင့်မတင်မကဲတင်နိုင်ဘူးသီလကိုရိုသေးစောင့်ပြီးနေတဲ့ပုဂ္ဂိုလ်ဟာအကျဉ်းဆုံးပယ်သေးကလုံးရောက်နေတယ်သီလရိုသေးစောင့်ထိနေလို့ချင်းအဲ့ဒီပုဂ္ဂိုလ်ဟာသီလချမဲ့မှာမိမိဆောင်နေတဲ့သီလရဲ့ဆွမ်းအားဖြင့်သုဂတိဘဝတွေရောက်သွားမယ်လူဘဝရောက်မယ်နတ်ဘဝရောက်မယ်ကောင်းရဘဝတွေရောက်အပေဘေးကအပေကမကြစေဘူးအပေစင်းကလုံးရောက်စေတယ် ဒါလည်းတိုးတက်ပြီးတော့သီလအခြေခံပြီးတရားကျင့်ကြအားထုတ်လို့ရှိရင်တော့။အာမြဝဇင်းရဲ့အကုန်လုံးကလည်းလွန်မြောက်ပြီးတော့သွားစေနိုင်ပါတယ်။ဒါကြောင့်ပါဠိမဘသံဝရသီလာဆိုတာဟာသူ့ကိုစောင့်ရှောက်လို့ရှိရင်စောင့်ရှောက်တဲ့ပုဂ္ဂိုလ်ကဘယ်ပိစပြီးမှလွန်မြောက်စေတတ်တဲ့သီလပဲတဲ့ဒီသီလကဥပမာအားဖြင့်ဗာနဲ့တူတယ်လဲဆိုရင်သေးများနဲ့တူပါပဲ။ကျမ်းမာစေရတဲ့သေ ကျမ်းမာစေရတဲ့ဆရာသူ့မိဝဲတဲ့ပုဂ္ဂိုလ်မှပဲသူကကျမ်းမာအောင်လို့ပြုပြင်နိုင်တယ်မမိဝဲတဲ့ပုဂ္ဂိုလ်တော့မပြုပြင်နိုင်ဘူးပလင်းနဲ့ထည့်ထားပြီးတော့အိယာနာထနေုံနဲ့ကျမ်းမာမှာတော့မဟုတ်ဘူးသူကစားမယ်စီရင်စားမှလင်းရမယ်စီရင်နဲ့လင်းမှထိုးရမယ်စီရင်နဲ့ထိုးမှသူ့ကိုမိဝဲမှကျမ်းမာရေးတွေကိုပြည့်စုံစေနိုင်တယ်အဲ့ဒါလိုပဲဗာတိမောကသံဃာပိလာဆိုရလဲသူ့ကိုကျင့်မှသူ့ကိုယူသေးမှအလေးပြုမှဒါမှဒီပုဂ္ဂိုလ်ကို ရဲဒိဋ္ဌံပြိတာသူရကဲပဲလေးပါးမှလွမြောက်စေတယ်လူဘဝနတ်ဘဝသူတိဘဝတွေရောက်ပြီးလူချမ်းသာချမ်းသာနဲ့ပြည့်စုံစေနိုင်တယ်တဲ့ဒါကြောင့်ပါတိမောက္ခလို့သူ့ကိုခေါ်တယ်အဲပါတိမောက္ခသံဝရကစောင့်စည်းမှုပဲသူ့ကိုစောင့်ရင်စောင့်သူကိုပဲပေးစသည်မှလွမြောက်စေနိုင်သောစောင့်စည်းမှုသီလနှင့်ပြည့်စုံသည်ဖြစ်၍အဲဒီစောင့်စည်းမှုသီလနဲ့ပြည့်စုံသည် အာသာရဂောသရတံပါနောအကျင့်ကျက်စားရနဲ့ပြည့်စုံသည်ဖြစ်အကျင့်ဆိုတာကတော့ခန္ဓာပါတိမောက်သီလတွေလည်းအကျင့်တွေပါပဲအဲ့ဒါတွေကာယကံဝစီကံမနောကံမတော်မသင့်တာတွေမပြုမလို့ဘူးပေါ့တော်သင့်တဲ့ဥစ္စာတွေပြုလို့အထူးအားဖြင့်တော့ယိုတင်တဲ့ယိုသေးတဲ့ယိုသေးလိုက်တဲ့ပုံကိုယ်တွေကိုယိုသေးတယ်ခရာခရာကိုယိုသေးတယ်ဘုရားဆင်းတော်တွေယိုသေးတယ်တရားကိုယိုသေးတယ် သံဃာတော်တွေကိုယူသေးတယ်မထေကြီးတွေကိုယူသေးတယ်ဘုရားဘုရားသံဃာတော်တွေမထေကြီးတွေရှိမထေကြီးတွေအနည်းအပါမှဆိုရင်ယူသေးသေးနေရယူသေးသေးသွားရမယူမသေးမလို့ရဘူးအဲဒီလိုပုဂ္ဂိုလ်တွေကအဲ့ဒီသံဃာတွေယူသေးရမှသိမ့်မယ်ပြီဘုရားလည်းသိမယူသေးတော့ပါဘူးခုကာလတချို့ကဘုရားလည်းပဲအယုတ်ပဲဆိုတဲ့အနေမျိုးနဲ့အဲမယူသေးကြဘူးမှန်ကတော့ လက်တော်ထင်ရှားမြတ်စွာဘုရားကဲ့သို့နှလုံးသွင်းပြီးတော့ဘုရားရုပ်ပွားတော်တွေရှိမှလည်းယူသည်တွေပဲနေရတယ်သွားရတယ်လာရတယ်။ညာဘင်္ဂါတော်တွေမထေကြီးတွေရှိကြတော့လည်းအဲဒီယူသည်တွေပဲဆရာသမားအရင်ကဲ့သို့ယူသည်တွေပဲနေရတင်ရသွားရလာရ။အဲဒီလိုနေတာဟာအာသာရပဲအကျင့်ပဲ။ဒီတော့တရားဓမ္မတွေနဲ့ဆက်ဆံရာတွေမှာလည်းပဲအဲကာယကကာယကအားဖြင့် သိနေမှုမှုဝစီကအားဖြင့်သိနေမှုမှုလို့ရှိရမပြုခင်မပြုလိုက်တာတွေမပြုရဘူးမပြောရင်မပြောလိုက်တာတွေမပြောရဘူးမလုပ်တဲ့မလုပ်တဲ့ဇာတိမလုပ်ရဘူးအိန္ဒိယရညီညွယ်ဝယ်ဖြစ်တဲ့ကိုယ်မူရာနဲ့ညီညွယ်ဝယ်ဖြစ်တဲ့နှုတ်မူရာနဲ့ပြည့်စုံပြီးတော့နေရအဲ့ဒါအာစာရတွေပဲကောင်းသောကျင့်နေဘောဇရကျေစားရတယ်ဆိုတာကတော့ညာများသီလပြပြခြင်းနဲ့နိစ္စပြီးတော့နေတဲ့နေရာဌာနမျိုးတွေကို သုံးကအိမ်ရင်ဖြစ်ချင်းအရင်နှီးပြုပြီးဒီကလာမသွားမလာရတဲ့ဌာနတွေပါပဲညာဆိုတာကမာတုကာမတွေနဲ့စပ်ပြီးတော့သူရင်းတာပစ္စည်းတာလို့အဲ့ဒါတွေကိုရင်းရင်းနှီးနှီးနဲ့မသွားရင်းနှီးနှီးနဲ့ရောနှောပြီးဒီကလာမသွားမလာမဆက်ဆံရတဲ့နေရာဌာနတွေပါပဲ။ အဲဒီ6မျိုးရှိပါတယ်အဲဒီ6မျိုးတွေကတော့သူကနာမည်တွေကိုပေါ်ထုတ်ပြောလို့တဲမကောင်းအဲအဲ့ဒါတော့မပြောပါဘူးဒီဥစ္စာကူလည်းပဲတရားတွေသိမရှိပါဘူးအဲဒီသဘာဝတွေအထင်မြင်လွဲเสียသဘာဝတွေကြီးညိုပြည့်เสีယတော့မမိမိကိုယ်ကိုလည်းပဲမိမိကိုယ်တိုင်ငါကိုယ်လည်းပဲစိတ်ဖောက်လဲဖောက်ပြန်ဖြစ်เสียနေရဌာနမျိုးတွေပေါ့အဲဒီလိုနေရဌာနမျိုးတွေငင်းနေနေပြုပြီးဒီကလာပေါင်းနေဆက်ဆံပြီးတော့မနေရဘူးတဲ့ မိမိကယဟန်သံဃာသမဏပညာဖြစ်ပြီးတော့ဆရာသမားအနေနဲ့သူတော်ဘာတွေအပူဇော်ခံတိုက်တဲ့ပုဂ္ဂိုလ်အနေနဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်အနေနဲ့အဲဒီတရားဓမ္မတွေကလည်းတတိတွေအနေနဲ့ကုသိုလ်ကောင်းမှုလိုလားပြီးတော့ပြုတဲ့အဲသူတော်ကောင်းပုဂ္ဂိုလ်တွေအနေနဲ့လည်းနှလုံးသွင်းပြီးတော့ချင်းချင်းတူတူရိုးသေးသေးနဲ့ပြီးတော့ဆက်ဆံသွားလာတာဒီလိုမျိုးပဲနဲ့မိတ်ဖြစ်ဆိုခြင်းနဲ့ ကြောနှောပြီးတကလည်းလည်းချင်းကျွင်းပစ္စည်းပြီးသွားတတ်တယ်အဲ့ဒီလိုမလိုရဘူးလို့ဆိုလိုပါတယ်အဲ့ဒီလိုလည်းချင်းအကျင့်နဲ့ကျစားနဲ့လည်းပြည့်စုံပြီးတကလားနေရင်းကြီးတယ်တဲ့ကုသနာဤတံမှာတော့သုံးခါကလည်းပဲသံဃာတွေအများနဲ့သွားနေတယ်ဒီပုဂ္ဂိုလ်တွေတွေ့တော့ဘာမှသူပြောကြံကြည့်ပါဘူးအေးတပါးနဲ့ထွက်သွားတဲ့ပုဂ္ဂိုလ်တွေတော့အဲ့ဒါသတိပြုမှရှင်းတယ်ဥစ္စာတော့အဲ့ဒါတွေအသွားသွားတာလာတဲ့ဥစ္စာဆက်ဆံရာတွေမှာဝိနည်းနဲ့လည်းပြည့်မရှိဘူးသူများလည်းကဲ့ရဲ့ပေါ်ရမရှိဘူး ရေးကြည့်တဲ့ဥစ္စာတော့တော့ကြတော့ချင်းသာနာ့ဤသားကဘယ်ပုဂ္ဂိုလ်ကဘယ်လိုဆိုပြီးတော့ပြောခံရင်သိနေရမှာကြောက်ရတာတတိပြုရအနုမတေသူအနုမြုံများသိငယ်လာကုန်သောဝိသေသူအပြစ်တော်၌ဗျာရသာဝီကြောက်မဲ့ဘွယ်ဘေးကြီးဟုသင်မြင်သည်ဖြစ်၍အနုမြုံများသိငယ်လာတဲ့အပြစ်တွေဆိုတာ ဒုက္ခဒုက္ခတွေဆိုရအပြင်မျိုးတွေပဲဒုက္ခအသေးစားအဘကလေးတွေပေါ့အဘကသေးရမယ်လို့ကျူးလွန်တဲ့စေတနာနဲ့ကျူးလွန်လို့ရှိရင်သူကအပြစ်ကြီးတာဆိုရည်ကြီးတယ်လို့ကျူးလွန်တဲ့စေတနာနဲ့မယုံမသေးဖြစ်ပြီးတော့ကျူးလိုက်ကျူးလွန်လို့ရှိရင်ဖြင့်အဲ့ဒီအဘကပဲလေးပါးလည်းခြားတာပဲဒီအဘကြီးတန်းလာနဲ့ပြေးပန်းရင်ပဲကြတာပဲငရဲကြနိုင်တယ်သိစံဖြစ်နိုင်တယ်သိတာဖြစ်နိုင်တယ် လူတကယ်ပုံရောက်သွားနိုင်တယ်အာဘကတာသေးတယ်သူအာအကောင်းကြီးတယ်ဒါတော့အဲ့ဒီသီလမစင်ကြယ်လို့ရှိရင်လည်းသမာဓိဉာဏ်နဲ့မဖြစ်နိုင်ဘူးတဲ့သမာဓိဉာဏ်နဲ့မတိုးတက်နိုင်ဘူးအေးအလို့နေတဲ့ပုဂ္ဂိုလ်တွေကသိရင်မကြည့်ဘူးအလို့နေတဲ့ပုဂ္ဂိုလ်တွေတရားအားထုတ်တဲ့ပုဂ္ဂိုလ်တွေကတော့သူတို့တရားမှအားမထုတ်ပဲဘာမှတိုးတက်စရာမရှိပါဘူးသူကတော့သီလစင်ကြယ်သီလစင်မစင်ကြယ်သီလသူကအားမှမထုတ်ပဲ အားထုတ်တဲ့ပုဂ္ဂိုလ်တွေအတွက်ကတော့သူတို့သိအရေးကြီးဘူးလို့ဆိုရမှာပေါ့။ရားထုတ်နေတဲ့ပုဂ္ဂိုလ်ကြတော့အရေးကြီးတယ်။ရားထုတ်တဲ့ပုဂ္ဂိုလ်ကတော့သီလဝိသုဒ္ဓိဆိုတာရှိရသီလစင်ကြယ်ရအကုန်လုံးစင်ကြယ်ရဒေသနာပြောကြလို့ဖြစ်တဲ့အာဘတေဒေသနာကအာဘတေအသေးစားအာဘတေဒေသနာပြောကြပြီးတော့နောင်ကမကျူးမလွန်မနဲ့ယူသည်ဆောက်ရှောက်ပြီးတော့နေရ။ဟုတ်တာနကထိုက်တဲ့ သံဃာရိသိအဘာမျိုးတွေတော့လည်းပဲပရိယမာနဆောက်တည်အပန်သွင်းပြီးတော့ဥဒ္ဓမေကနဲ့သင်ကြအောင်လို့လုပ်ရနောက်မကျူးမလုံးမဲနဲ့ဆောက်ကြပါအဲဒီလိုဆောက်ကြနေလို့ချင်းဒါသီလဝိသုသီလစင်ကြဲနေတာပါပဲအဲဒီတော့မဟုတ်ပါပဲနဲ့လွန်ကျူးလို့တဲ့စေတနာနဲ့အာဘအသေးငယ်လေးကျူးလွန်ထားတောင်းပါတဲ့အဲဒီအဘကသီလဝိသုကြီးပြပြပြီးတော့ပယ်လေးပါးလည်းကြာစီနိုင်တယ် သမာဓိဉာဏ်များလည်းပဲမတိုးတက်ဖဲနဲ့တန့်ရပြီဒီကလာနေတတ်တယ်မေဖို့နိဗ္ဗာန်အန္တရာယ်လည်းပဲဖြစ်တယ်ဒါကြောင့်အဘာအသိငယ်လေးတွေမဲ့လို့အမှန်တန်ကြီးကျယ်တဲ့ဗာရာဇိကအဘာကြီးများကဲ့သို့ပဲကြောက်မဲ့ဖွယ်ပဲတဲ့ကြောက်စရာကောင်းတယ်လို့ဆိုတာမြင်ရမယ်အသိငယ်လေးမုံညင်းစီ နားစည်းတို့အသေးငယ်လေးကိုတောင်ကြီးများခဲ့လို့ပေါ့လေမြင်တယ်လို့ပဲအာဘာအသေးငယ်လေးကလည်းပဲပါရဇိကအာဘာကြီးများလို့ပဲအင်းအပေလေးပါးကိုပြစ်ချနိုင်တဲ့အသွမ်းတတ္တိကသူကရှိနေတော့သူလည်းပဲအကြီးကြီးပဲတဲ့ဒီလိုအာဘာလည်းပဲမကျူးလွန်မိအောင်လို့ဒိုးသေးဆောင်ထင်းရမှာကျူးလွန်မိလို့ရှိရင်လည်းမိခဲ့ကိုင်းမိတဲ့ကလေးသူငယ်များချက်ချင်းပဲလက်များကိုပြန်ပြီးရုပ်သိမ်းလိုက်ဖြစ်တဲ့ခဲတော့ ကလေးများမိခဲ့ကြရင်လည်းပူလဲတယ်လူကြီးရတယ်မပူချင်မပူမယ်ဟိုမှာအသားတွေကသုံးနေလို့အဲကလေးများမိခဲ့ထိထိထိချင်းပူသွားတာပဲပူပူချင်းလက်ကထုတ်လိုက်တော့တာပဲအဲ့ဒါလိုပဲအာဘသိလို့ရှိရင်တဲ့သိနေတဲ့အာဘဟာချက်ချင်းပဲစင်ကြအောင်လုပ်လို့ပါအဲ့ဒါလိုလုပ်ပြီးတော့နေရမှာပေါ့အဲ့ဒါလိုနေလို့ရှိရင်အနုမြင်ကသင်ငယ်လာတော့ပြစ်တွန်းနိုင်လဲအမှန်ကြီးမားတဲ့ ဘေးရရကြီးပဲကြောက်เสียကြီးပဲလို့ရှုမြင်ပြီးတော့နေရင်းကြီးရဲ့အဲ့ဒါရှုမြင်ပြီးတော့သိခာရေသူကျင့်နေကျင်လိုက်တော့သိခာစုတို့၌ဝါသိခာစုတို့ရင်ရံကိစီမမရှိတူသူတို့တကူတော့သိခာစုကိုသမာရာယအကျွမ်းမဲ့ဆောက်တည်၍သိခာဘုရားတွေကမြတ်စွာဘုရားပြညာထားတဲ့သိခာဘုရားတွေကသိခာဘုစုတွေက ဘယ်ဟာလေးတစ်ခုမှမကြံရအောင်ပေါ့လေကျင့်နေကြတဲ့ဓာတ်တွေအကုန်လုံးသိညုံပြီးတကလားကျင့်ရမယ်အမတန်ကောင်းတဲ့အရာသာစားဝယ်တောက်ခွင့်မုံလေးများဆိုပါတော့ညာကလည်းမများဘူးနည်းနည်းလေးဆိုလို့ရှိရင်ဆာကလည်းစားနေတဲ့ပုဂ္ဂိုလ်စားခြင်းကလည်းစားခြင်းနဲ့စားလည်းစားနေရတာလည်းမနကောင်းတယ်ညာကလည်းမများဘူးဆိုရင်အဲ့ဒါလေးကသုံးစားလေးမှဖိတ်စင်မသွားရအောင်အကုန်လုံးစားတာပဲတချို့တခါလဲ အကျွင်းကြံနဲ့ကပ်တာကလေးတော့မကြံရအောင်လို့တခါလဲလက်နဲ့သိမ့်ပြီးတော့အကုန်လုံးစားတာကြံနဲ့ရက်ဖြစ်ရင်ကြံနဲ့တောင်မှရက်ပြီးတော့စားလိုက်တယ်အကျွင်းကြံမရှိရအောင်အဲ့ဒါဘာမှအကျွင်းမရှိရအောင်ကောင်းတဲ့ရတာများကိုအလေလွင့်ပျက်စီးမခံမဲနဲ့စားတော့တဲ့ကဲတော့ထို့တူပဲမြတ်စွာဘုရားပြညတ်တော်တဲ့သိက္ခာပုဒ်တွေကတစုံတခုမှအကျွင်းမရှိအောင်လို့အကုန်လုံးကျင့်ပါတယ် သီလကိုအကုန်လုံးယူသိကျင့်ပါတယ်သီလတွေများများကျင့်လေလေများများကုသိုလ်ရတာပဲနည်းနည်းကျင့်ရင်နည်းနည်းကုသိုလ်ရတယ်အဲကြောင့်သီလကုသိုလ်တွေကဇာတိညာတွေဒါတွေတခုမှမလွတ်ရအောင်လို့မိမိပြည်ပညာတာသညာတွေမှာအကုန်လုံးယူသိကျင့်ပြီးတော့သွားပါတယ်အဲ့ဒါဟာကိုယ်ကိုယ်ရာကိုဖြစ်စေတတ်တဲ့တရားတစ်ခုပါပဲတဲ့အယံတိဓမ္မော

ပါတိမောခသံဝရအတံဥတော်ဝိရတိအာစရခောစရတံပံတော်အနုမာရိတဝိသုပြရတာဝိသမရာသိကတိသိကောဘုရုဒုတိသေရာပိနံဘေခုဝတ္တဗံအနုတာတိတဗံမေနောတိနဝဘိဘေခုမိမေဇိမာဘိဘေခုနဝဘိဘေခုဝတ္တဗံအနုတာတိတဗံမဉ္ဇန္တိေရာနုကံတတထေရာနုကံမိဒသမေဇိမာနုကံမိဒသနဝနုကံမိဒသ ဩရိယဝပါတိကင်ခာနောပရိဟာနိအယံဘိက္ခုယဟံဤသီလဝါဝတ္တစင်စစ်သီလဝါပိရဏေပြည်စုံဤဟောတိဖြစ်ပါပေ၏ပါဠိမဘာသံဝရသံဟုတာပါဠိမဘာသံဝရသီလနဲ့ပြည်စုံသည်ဖြစ်အာသရာကောသရာသမ္မာနောအကျင့်ကျက်စားရနဲ့လည်းပြည်စုံသည်ဖြစ်ဝရတိနေပါပေ၏အနုမာရေသဝိဇေတု အနုမြုံများသိငယ်လာသောအပြည့်တ၌တော်လည်းဗျာရတာဝီကြီးမာသောဘေးကြီးဟုရှုမြင်သည့်ဖြစ်၍သိခါပြေသူရှင်းမြင်ကြသောသိခါဖို့စုတို့တွင်ယံကေစီမမြည်သောကုသောသိခါပုဂ္ဂိုလ်ဝါသိခါပုဟုသည်များကိုတမာရာယအကျွမ်းမဲ့သိညုံ၍စောက်တည်၍သိခတိကျင့်ပါပေဣတိဤသို့နှလုံးသွင်း၍ဧရာဘိဘိကုမထေကြီးဖြစ်သောယဟန်တော်သည်လီနန္ထောသီလနဲ့ပြုစုသောပုဂ္ဂိုလ်ကို ဝတ္တဗာနုတဗိဒါဗံပြောဆိုဆုံးမကောင်းသည်ဝေမြညာတိအောက်မေမှတ်တင်ကြကောင်း၏အတိမှပြုကြကောင်း၏ဣဇိမာပိဘိကုအလေလာဖြစ်သောယဟန်တို့သည်လိမညာတိအောက်မေမှတ်တင်ကြကောင်း၏အတိမှပြုကြကောင်း၏နဝပိဘိကုတရင်ငယ်ဖြစ်သောယဟန်တို့သည်လိနာတို့ယဟန်ကိုဝတ္တဗာနုတဗိဒါဗံပြောဆိုဆုံးမကောင်းသောပုဂ္ဂိုလ်ဟူ၍မညာတိအောက်မေမှတ်တင်ကြကောင်း၏အတိမှပြုကြလေကောင်း၏ အဲဒီလိုသီလရိုးသေးသေးစောင့်ပြီးတော့နေတဲ့ပုဂ္ဂိုလ်မထေရကြီးတွေကလည်းပဲညီညွတ်ကြတယ်တဲ့ဒီပုဂ္ဂိုလ်ဟာပါတိမောသီလရိုးသေးစောင့်ရှောက်ပါပြီတဲ့သီလကိုလိုချင်ခြင်းတခါလည်းရိုးသေးစောင့်ရှောက်ပြီးတော့နေပါပြီတဲ့ဆိုရင်ကျောစုဆုံးမကောင်းတဲ့ပုဂ္ဂိုလ်ပဲလို့ဒီပုဂ္ဂိုလ်ဟာပြောတဲ့ပြောလိုက်တဲ့ပုဂ္ဂိုလ်ဆိုတဲ့ဆိုလိုက်တဲ့ပုဂ္ဂိုလ်ညွှန်ကြားတဲ့ညွှန်ကြားလိုက်တဲ့ပုဂ္ဂိုလ်ပဲလို့မထေရကြီးတွေကလည်းအသိမှတ်ပြုပါတယ်အရေးကြီးတယ်နော်မြတ် သီလမယုံမယုံမသိနေတဲ့ပုဂ္ဂိုလ်ကိုဘယ်သူမှပြောကျင်ဘူးပြောလို့လည်းသူကနားမှမထောင်မဲဟာကိုသူမှသီလမှလုံးနေပြီလေအဲဒီပုဂ္ဂိုလ်ကိုဘယ်သူမှသူ့ကိုမပြောကျင်ဘူးဒါအလွတ်မှသမိရတော့ဖြင့်သူအပြစ်တွေပြောမှာပဲသူ့ကိုသုဆုံးမဖို့ရဘယ်သူမှမပြောကျင်ဘူးသုံးမလည်းသူနားထောင်မှလည်းမဟုတ်ဘူးအဲဒီတော့အဲဒီလိုပုဂ္ဂိုလ်ကြီးမဆိုင်ဘူးအခုသီလရိုသေစောင့်ရှောက်နေတဲ့ပုဂ္ဂိုလ်ကြတော့ကို ဘုသူဒ္ဒနဲ့ပြည့်စုံတဲ့မထေကြီးတွေကဒီမထဌာနတွေဆိုလို့ချင်းကမ္မဋ္ဌာန်းဆရာတွေပေါ့ကမ္မဋ္ဌာန်းဆရာတွေအကုန်နဲ့ယဉ်ပြီးတဲ့ပုဂ္ဂိုလ်တွေအဲဒီလိုပုဂ္ဂိုလ်တွေကမထေကြီးတွေကလည်းပဲဒီပုဂ္ဂိုလ်ကတော့သီလယူသေးတဲ့ပုဂ္ဂိုလ်လေးပဲတရားတရားရှိတယ်ဒီပုဂ္ဂိုလ်ကတော့ပြောတင်ဆိုတင်တာပဲသူစောင့်ရှောက်တင်တဲ့ပုဂ္ဂိုလ်ပဲလို့အပြီးမှပြကြပါတယ်အလယ်လားဖြစ်တဲ့ပုဂ္ဂိုလ်တွေကိုယ်နဲ့ဓာတ်နုပုဂ္ဂိုလ်တွေပေါ့ဗရင်ငယ်ဖြစ်တဲ့ပုဂ္ဂိုလ်တွေကိုယ်နဲ့ငယ်တဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်တွေကလည်းပြောကောင်းတဲ့ပုဂ္ဂိုလ်ပဲလုံးသွင်းကြပါတယ် စိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်ကိုငယ်တဲ့ပုဂ္ဂိုလ်တွေကလည်းပဲပြောကြကြည့်တော့ပြောတယ်ပြောကြကြည့်ပြောလို့ရှိရင်လည်းပဲအဲ့ဒီပြောခံတဲ့ပုဂ္ဂိုလ်ကဝမ်းမြောက်ဝမ်းသာတယ်လို့ကလိုက်နာပြီးတော့ကျင့်ရတယ်ကျင့်လည်းကျင့်ပါတယ်အဲ့ဒါကြောင့်မထေကြီးအလတ်တရင်ငယ်အလုံးသောပုဂ္ဂိုလ်တွေကအဲ့ဒီပုဂ္ဂိုလ်ကိုပြောဆိုဆုံးမတဲ့ပုဂ္ဂိုလ်ပဲလို့ပုဂ္ဂိုလ်ကောင်းပဲသူတော်ကောင်းပဲဆိုပြီးပြီးမှပြရတာပေါ့ ဒီရာနုကံပိတာသမထေကြီးတို့သည်အစဉ်ဆောက်ကြသောမေဇိမာနုကံပိတာသအလယ်လဖြစ်သောယဟန်တော်တို့သည်ဆင်းဆောက်ကြသောနဝနုကံပိတာသတင်းငယ်တော်သည်ဆင်းဆောက်ကြသောတတတို့ယဟန်အာဟောရိယေဝါဒီနေ့တခြားတို့တဲ့ကြီးပွားခြင်းကိုသာလင်ပါတိကင်္ခါလို့ရှိအား၏ပရိဟာနိဆိုခြင်းကိုနောပါတိကင်္ခါလို့မရှိအားအဲ့ဒီပုဂ္ဂိုလ်ကဒီနေ့တခြားတို့သီလသမာဓိပညာတွေနဲ့တိုးတက်သွားမယ်အဲ့လိုတော့ ကျွင်းညံ့မရှိတဲ့ဟာကိုကျွင်းညံ့ရှိတာနဲ့ဟိုကမထေကြီးကပြောမထေလကပြောငယ်တဲ့ပုဂ္ဂိုလ်ကပြောမြင်နေကြတဲ့ပုဂ္ဂိုလ်ကသူ့ကိုကျွင်းနေကျွင်းနေပြောကြတာကိုပြောတော့အဲ့ဒီပုဂ္ဂိုလ်ကကျွင်းတာမရှိရဘူးတခါမရှိရတော့သီလတွေလည်းပဲပြည့်စုံသီလပြည့်စုံလို့ပဲတမာတိပညာတွေကလည်းပဲပြည့်စုံပြီးတော့သွားတော့ဒီတိုင်းဒီတိုင်းအချိန်တိုင်းအချိန်တိုင်းတိုးတက်ဖို့ရကြီးတယ်ပါပဲသို့ဖို့ရမရှိပါဘူးတဲ့အဲ့ဒါအရေးကြီးပါတယ် ဒီနေ့နေရာမှာတရားထုတဲ့ပုဂ္ဂိုလ်တွေပိုအရေးကြီးတယ်။ဒါရီယာသူများအကျိုးတွေမဟုတ်ဘူးကိုအကျိုးတွေကိုအကျိုးတွေလို့လား။တရားထုတဲ့ကမ္မဋ္ဌာန်းလာနေတဲ့ပုဂ္ဂိုလ်ကအကျိုးရှိခြင်းလို့လာနေတာပြောလို့လာနေကြတာမဟုတ်ဘူး။ပြောလည်းပြောကြမကောင်းဘူးဒီမှာအသိအားထုတ်ရတယ်။အဲအသိအားမထုတ်ဘဲနဲ့အချောင်းခိုးနေလို့ရှိရင်လည်းအဲ့ဒါလည်းမရမကြဘူးသာ။ပဋိညာဉ်ဝန်ခံချက်ပြက်တယ်။လိမ့်ရရောက်တယ်။အဲ့ဒါလည်းမရမကြဘူး။အင်း အဲတရားထုံးမလို့လည်းအာထုံးနေမှာပဲကျိုးစားရိုးစီအာထုံးရမယ်အဲလိုအာထုံးနေတဲ့ပုဂ္ဂိုလ်ကခုဒီကနေ့ကောင်းကောင်းပြည့်ပြည့်စုံစုံနေတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေအလုံးကပဲအကြီးရောအလရောအငယ်ရောအကုန်လုံးကဝိုင်းပြီးဒီကလာပြောကြရှိတာတွေပြောညွှန်ကြားကြကြတွေညွှန်ကြားတော့သူ့မှာချွင်းမှုမရှိရဘူးတဲ့ဒီနေ့တခြားသီလကလည်းပဲသင်ကျဲတဲ့သင်ကျဲလို့သမာဓိပညာတွေကလည်းတိုးတက်တဲ့တိုးတက်ပြီးတော့ကြီးပွားသွားပါတယ်တဲ့သို့ချင်းမရှိပါဘူးအဲ့ဒါပါတော့ဒါဟာနာထကရဏကိုယ်ွယ်ရာ အာကိုရာကိုပြုတတ်တဲ့တရားပဲတဲ့ဒီသီလသီလနဲ့ပြည့်စုံခြင်းသီလနဲ့ပြည့်စုံခြင်းအပြင်ကိုယ်ကိုယ်ရာအာကိုရာကိုဖြစ်စေတတ်တဲ့ဘုံကျေးဇူးတရားပါပဲသီလနဲ့မပြည့်စုံလို့ရှိရင်အဲ့ဒီလိုပဲအာပိကုညီမဲ့ပုဂ္ဂိုလ်မရှိဘူးမိတ်ဆွေမရှိဆွေမျိုးမရှိတကိုယ်ကြီးတကောင်ကျွတ်ဖြစ်ချင်ရဖြစ်ရဆိုပြီးဘုံတော်လူနေနေရတယ်တူတယ်အဲ့လိုနေနေတဲ့ပုဂ္ဂိုလ်ကသီလတွေကလည်းသူပြည့်ပြည့်စည်ညာကပြည့်စည်ပြီးတော့ ဘုံတော်အဲ့ဒီတွင်သေးသွားလို့ရှိရင်သေလည်းသေးတာပဲဒီလိုသေးကြတာပဲဒီနေ့ကြလို့ရှိရင်ဒီလိုသေးတာရွယ်ကြီးမှသေးသွားလဲဒီလိုပဲတချို့ဒီအသွန်နေဆုံးမတွေဩဝါဒတွေကောင်းကောင်းမရပဲနဲ့တော့ပေါ့လို့ပဲစားဘုံတော်ကလေးနေနေနဲ့ရွယ်ကြီးပြီးတော့သေးသွားရောဒီတဲ့ခါကာလကြတော့မှတခါတည်းတတိပရိသတ်ဒီတခါတည်းမတွေကတခါတည်းဟိုဘုန်းကြီးပြန်ဆိုတော့တခါတည်းကြီးညိုပဲဖြစ်အောင်လို့ဒီစီပေတရသိခါကာမတွေပါလေဂုဏိတတွေပါလေနဲတာမဟုတ်တခါတည်းကုံရောပဲအဲ့ဒါဟုတ်ချင်မှဟုတ်တယ် သိကြစဉ်းစားကြည့်လို့ရှိရင်ဒီလိုပုဂ္ဂိုလ်တွေဉာဏ်တော်မူရင်ကတော့ဘုံလကလုံးနေနေကြတာတွေပဲကြောက်ကြမနာကောင်းတယ်ဟိုမှာစာရတာလေးစီပေဒရာတွေဆိုနေဟိုမှာနေတော့ဘုံလကလုံးနေနေတာတွေအဲ့ဒါတွေကြည့်တယ်အဲ့ဒါတွေဘယ်သွားမယ်တင်နေတာသိကြစဉ်းစားကြည့်ရကြောက်ကြမနာကောင်းတယ်လို့အဲ့ဒါတသိသင်္ခါကာလတုန်းက ီလာဘက်ကနေပြီးတော့မပြီးမဆုံးနဲ့ဖြစ်နေတဲ့ဆိုတာတွေကပါလဲဆိုတော့သူ့သွန်နဲ့ဆုံးမတဲ့ပုဂ္ဂိုလ်တွေမရလို့ဆရာကောင်းသမားကောင်းမိကောင်းဆွေကောင်းတွေမရလို့အကုရတွေမရလို့ဒုက္ခညာသာဝနာပေါင်းကုသိုလ်ထူရအောင်အဲသာဝနာပေါင်းမှာသီလကုသိုလ်တွေအထူးသဖြင့်ရအောင်ဆိုပြီးတော့သာဝနာပေါင်းဝင်ပြီးရဟန်းပြုရဟန်းပြုပြီးတော့လူပေါင်းလောကလိုပဲအိမ်တော်ရသားတွေလည်းမနေရဘူးသူကလောကချမ်းသာတွေလည်းသူမခံစားရဘူး ဒါရီမခံစားရပဲနဲ့ဘုံတော်သလိုနင်းနေကြတော့ပြီးတဲ့ခါကလာလည်းသီလကလည်းမပြည့်စုံဘူးဆိုရင်လူနာကြောက်ကြကောင်းတာပေါ့ဘာနဲ့တူတယ်လဲဆိုလို့ရှိရင်ဟိုတင်းနဲ့တူတယ်သူကသင်္ကြန်ညမှာသုတ်တာမှာလူတွေမိဖုတ်တဲ့ထင်းကြောင်းအရင်ပိုင်းကလည်းပဲမိလောင်လို့အပြားပိုင်းကလည်းမိလောင်လို့အရင်ပိုင်းကလည်းပဲမိသွေးတွေနဲ့အဲ အကြပိုင်းကလည်းမိသွေးတွေနဲ့ဘာမှအသုံးမကျဘူးအလယ်ပိုင်းကလည်းပဲမစင်နေလူးနေမယ်ဆိုရင်ဖြင့်ဘာမှအသုံးမကျဘူးတဲ့ဟိုဘက်အရင်ပိုင်းကလည်းအသုံးမကျဖျားပိုင်းကလည်းအသုံးမကျအလယ်ပိုင်းကလည်းအသုံးမကျအဲ့ဒါလိုဖြစ်ပါတယ်သာသနာ့ဘာဝင်ပြီးတကားလားရဟမပြုဘဲနဲ့လူပေါင်းနေမယ်ဆိုလို့ရှိရင် အထိုက်လျောက်သူကာမဂုဏ်အာယုန်လေးတွေသူရတော့တယ်ရအောင်မှာပေါ့သုံးဆောင်ခံရအောင်မယ်လို့ကတရားမရနိုင်ဘူးတော့ ကုသိုလ်မဖြစ်နိုင်အောင်တော့သူကလောကဘက်ကနေပြီးခံစားစရာလေးသူရအောင်အခုသာသနာပေါင်းနေပြီးတော့တရားကလည်းမရလီလာကလည်းမပြည့်စုံလောကဘက်ကလည်းမခံစားရဒီလိုပြီးသွားမယ်ကြောက်ကြမလားကောင်းတယ်အဲဒါတွေကကိုကျိုးကိုစည်းပွားတဲ့ဆင်ញင်မှုပါပဲဒါကတော့မဆင်ញင်ရင်လည်းပဲအဲကိုကကိုရဲတတ္တိကောင်းလို့ရှိရင်လည်းပြီးတာပါပဲသူကအင်းအဲဆင်ញင်ဖို့ရမှန်ကောင်းပါတယ်သူအဲဒါသီလနဲ့ပြည့်စုံလို့ရှိရင်သာ သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုအားလုံးသောပုဂ္ဂိုလ်တွေကဝိုင်းဝန်းပြီးတော့ကုညီစောင့်ရှောက်ကြလို့အားကိုးရရသွားပါတယ်တဲ့ဆွေဆွေကောင်းတွေမျိုးကောင်းတွေမိတ်ဆွေကောင်းတွေပြည့်စုံပြီးကြတာသွားပါတယ်အဲဒါပထမနာထတရားပဲဒုတိယကဂုဏဇာပရံဘိက္ခွေဘိက္ခုဘုသူတော်ဟောတိသုတ္တတော်သုတ္တတန်ဤစယော ဒီဒီဓမ္မအရိကလျာဏမေစေကလျာဏပရိယောတနာကလျာဏပါတာပဇင်စနာကေဝလာပရိပုံနာပရိသုဒ္ဓမြမစရိယံပိဝရံတိတထာရူပသာဓမ္မဘဟုတုတဟွန်တိဒါတာဝသတာပရိစီတာမနာတာအနုပေခိတာဒိဋ္ဌိယာသုတ်တိဝိရာဘိက္ခွေယာနုကုဏဇတဖာနဲ့ပရံတဘာသောကိုယ်ွယ်ယာကပရံတဘာသောအနာထတရားက

အာဂမဘုရားဆိုတာကြက်မှတ်ထားတာလေမြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေနည်းနည်းဖြစ်နည်းနည်းဖြစ်ဖြစ်မိမိကျင့်ကျင့်တတ်ကြနာနေတတ်နိုင်အောင်လို့ကြက်မှတ်တော်တာတွေဘူးအဲဒါလေးတွေတုဒ္ဒလေးအာဂမတုဒ္ဒတဲ့အပြားတွေအဓိကမသုဒ္ဓဆိုတာကတော့ကိုတရားအထုတ်ပြီးတဲ့ကလာတွေ့ကြုံပြီးတော့ထားတာလေ။ဒါလေအဓိကမသုဒ္ဓ။အဲဒီအာဂမသုဒ္ဓအဓိကမသုဒ္ဓများနေတယ်များများများပေါ့လေကိုအင်အားလိုက်ပြီးတော့ပေါ့ အကုန်လုံးပိဋကသုံးပုံကြီးတဲ့ဆောင်ရမယ်ဒီလိုလုပ်လည်းမဟုတ်ပါဘူးများရင်ကောင်းတာကိုပြောတာများရမယ်တဲ့များသောဘုသူတော်ကြည့်ရမယ်အဲဒီအကြအမြင်လေးတွေဆောင်းထားရမယ်နှုတ်နှုတ်တဲ့ဆောင်းနှုတ်တဲ့မဟုတ်ရင်လည်းစိတ်ထဲမှာမှတ်ပြီးတော့ပေါ့လေစိတ်ထဲမှတ်မိနေရင်လည်းကောင်းတာပါပဲနှုတ်တဲ့ရရင်တော့ပိုကောင်းတာပေါ့ပြည့်ခေတ်တုန်းကတော့နှုတ်တဲ့ကိုဆောင်းထားကြတာအခုတော့ဇာဥတွေနဲ့ဆောင်းထားကြစိတ်ထဲမှာသိနေရင်လည်းပဲကျင်းတော့ကျင်းနိုင်ကြနိုင်လို့ဆိုတာအကျိုးတော့ရှိပါတယ် အဲဒီအကြအမြင်တွေစုဆောင်းပြီးတော့ထားရမယ်တဲ့တစုတဝေးကြီးပေါ့ဘယ်လိုကြားမြင်နေလဲဆိုတော့ရေဒီဓမ္မအကျင့်တရားတို့သည်အာရိကလျာဏစနိုင်လဲကောင်းကောင်းဤကောင်းခြင်းရှိကောင်းဤမေဇိကလျာဏလည်းနိုင်လဲကောင်းခြင်းရှိကောင်းဤသေယသနာကလျာဏဆုံးနိုင်လဲကောင်းခြင်းရှိကောင်းဤသတ္ထာနဲ့နဲ့လည်းပြည့်စုံကောင်းဤသပြေသနာတရားနဲ့လည်းပြည့်စုံကောင်းဤသမာသမုတွေကတော့သတ္ထံသပြေသနာလို့ပဲရှိတာပြီးဥသာမူကသတ္ထသပြေသနာရှိသူကကောင်းပါလိမ့်မယ် သတ္ထံသဗ္ဗညနာဆိုတော့ဘယ်သွားစတုံးဆိုတော့မြမစုရံသွားစတယ်တဲမကောင်းတာပါဘူးသူကအဖွင့်နေတော့ရှိပါတယ်ရှိပေမဲ့လို့သူကသိမကောင်းမြမစုရံမြတ်သောမြတ်သောကျင့်ကသဒ္ဓါနဲ့ပြည့်စုံတယ်အနေနဲ့ပြည့်စုံတယ်ဆိုတော့ဒါတော့သူအဖွင့်နေကစာရှိတဲ့တင်လျော်အောင်ဖွင့်ထားတာပါပဲသိပြီးတော့ယုတ်တိမရှိဘူးတရားဒေသနာတော်တွေနဲ့မှဒေသနာတော်သာလင်တထပပြင်စနာဗရာနဲ့ပြည်စုံတယ်နဲ့နဲ့ပြည်စုံတယ်ဗရာနဲ့ကောင်းတယ် ဒေသနာတွေနဲ့ပဲတော်ပါတယ်ရေဓမ္မချင်းတရားဒေသနာတော်သည်အာရိကလျာဏအစနဲ့လည်းကောင်းခြင်းရှိကုန်၏မေဇေကလျာဏလည်းနဲ့လည်းကောင်းခြင်းရှိကုန်၏ပရိယောသနာကလျာဏဆုံးနဲ့လည်းကောင်းခြင်းရှိကုန်၏သာသာသရနဲ့လည်းသာသာနဲ့နဲ့လည်းပြည့်စုံကုန်၏သတိသနာသရနဲ့လည်းပြည့်စုံကုန်၏အစလည်းသုံးသုံးပါလုံးကောင်းပါလေ အနဲ့အတိတ်ပဲလည်းကောင်းတယ်သဒ္ဓါလည်းပဲကောင်းတယ်သဒ္ဓါလည်းဝဲကြတယ်လေဘုရားဟောတဲ့ပါဠိသဒ္ဓါတွေသာမန်ချောတယ်နံကောင်းတယ်လို့ကေဝလာပရိပုံဏံသဝဉ္ဉေလုံးစုံပြည့်စုံသောပရိသုဒ္ဓံသဝဉ္ဉေစင်ကြဲသောဇမစရိယမြတ်သောမြတ်သောအကျင့်ကိုအဘိဝရန္တိဟောကြားညွှန်ပြကုန်၏အဲဒီတရားဒေသနာတွေက အနည်းသာနဲ့ပြည့်စုံပြီးတော့ဘာတွေပြတယ်ဆိုရင်မြတ်သောကျင့်ကိုပြတယ်သာသနာ့ဇမစရိယမေဃဇမစရိယသာသနာ့ဇမစရိယဆိုတော့သာသနာနဲ့စတဲ့ကျင့်ဝတ်တွေအကုန်ပေါ်တယ်မေဃဇမစရိယတော့ရိယမဲနဲ့ဆိုင်တဲ့ကျင့်ဝတ်တွေအဲရိယမဲထဲမှာပါဝင်တဲ့တရားတွေအဲဒီတရားတွေမြတ်သောကျင့်တွေကိုညွှန်ကြားတဲ့ဒေသနာတွေပါဠိနဲ့ရေးထားတဲ့ရေးထားတယ်လည်းမဟုတ်ဘူး ပါဠိနဲ့ကြမ်းကြီးရေးထားပေမဲ့လည်းပဲအဲဒီဓမ္မစရိယကိုညွှန်ပြတာမဟုတ်ရင်ဒါအသုံးမကျဘူးဆိုတော့ပါဠိကဖုဒ္ဒနာမဟုတ်ဘူးဒီလိုကပါဠိကဖုဒ္ဒနေလည်းအောင်းမင်းတာပါဠိကတော့ဘုခေတုံးကသူပါဠိသုံးနေတာတွေဟာဆဲတာတွေလည်းပါဠိနဲ့ဆဲထားတာတွေရှိတာပဲဗျာရဲ့အဖို့မတန်တဲ့ဟာတွေလည်းရှိပါတယ်သူကဆိုရင်ကတော့အ내တွေပဲကရေးကြည့်တာအဲဒီအ내တွေပဲကဓမ္မစရိယမြတ်သောအကျင့်ကိုဟောကြားတဲ့တရားဒေသနာတွေ ညာသောအကျင့်တွေကလည်းပဲပရိသုဒ္ဓံထဝဉ္ဉ္စင်ကြယ်တာတွေတဲ့ကေဝလပရိပုံနာအလုံးစုံပြည့်စုံပြီးတော့ထဝဉ္ဉ္စင်ကြယ်တဲ့ဓမ္မစရိယညာသောအကျင့်ကိုပြတယ်အဲဒီလိုညာသောကျင့်ကိုဟောကြားတဲ့တရားတွေဂတာရူပသာဓမ္မာဂတာရူပထိုသဘောရှိကုန်သောဓမ္မတရားတို့ကိုဝါတရားတို့သည်အတ္တထိုယဟန်သည် ဘဟုများစွာသုတ္တာကျမ်းနာအကုန်သည်ဟွန်းဒီဖြစ်ကုန်၏အဲဒီလိုတရားတွေကိုများများများနေနေများပေါ့ကြားဘူးနာဘူးရမယ်အဲဒါဘုသူတ္တဆိုတာပဲဘဟုသုတ္တာဘဟုသုတ္တာယေနာတိဘဟုတုတော်ယေနာခြင်းပုဂ္ဂိုလ်သည်ဒီမှာတော့ယတ္တတွေကတော့ယတ္တနဲ့တော့ယတ္တနဲ့ထားနိုင်ပါလေယေနာခြင်းပုဂ္ဂိုလ်သည် ဘဟုများစွာတို့ကိုသူတာကြကုန်၏ဤသို့ကြောင့်ဘုသူတော်များသောကြမြင်ရှိသည်အဲများစွာအဲဒီလိုတရားတော်တွေကိုကြားနာထားမယ်ဒါတာဆောင်းအကုန်သည်ဝသတာပရိစိတာကြားနာတယ်ဆိုတာကြားကြားုံလေးနဲ့နာနာနာယုံလေးတွေမဟုတ်သေးဘူးဆိုတာဆောင်းလဲဆောင်းတာ ဝသတာပရိသိတာနှုတ်ဖြင့်လေလာအကုန်သည်အဲ့ဒီဒေသနာတွေနှုတ်နေတဲ့ခါကျရွတ်ဆိုပြီးနှုတ်တဲ့လည်းပဲရတာနေရတာမှာမနတာအနုဘေကိတာစိတ်ဖြင့်ဖာမံကျုဆင်းခြင်းအကုန်သည်ဟောဒီဖြစ်ကုန်၏ရွယုံဆိုယုံနေမှုသေးဘူးတဲ့စိတ်နဲ့လည်းဒီအနေအိဗယ်တွေဆင်ញုံမှာပေါ့ရွတ်ဆိုနေုံနဲ့တော့လည်းပဲအနေအိဗယ်မပြီးဘဲနဲ့ရွတ်နေတာကတော့ဒါကတော့ကောင်းတော့ကောင်းတာပေါ့လေဒါပေမဲ့လို့ အပြည့်စုံကောင်းတယ်လို့တော့မဆိုနိုင်ဘူးအ내အိပဲလဲဆင်ញံအောင်မှာအဲဆင်ញံအောင်လည်းမပြီးသေးဘူးတဲ့ဒိဋ္ဌိယာသုတ်တိဝိဒါဒိဋ္ဌိယာဉာဏ်ပညာအဖြင့်သုတ်နာသုတ်တိဝိဒါကောင်းစားထိုးထွင်းရသိရကုန်သည်ဟွန်းဒီဖြစ်ကုန်၏အဲဒီတရားတော်တွေကိုဉာဏ်နဲ့ထိုးထွင်းပြီးတော့လည်းသိရမယ်အဲ့ဒါကအရေးကြီးတယ်အဲ့ဒါကတော့တရားကျင့်သုံးမှသိမှာ ဟိုဆင်ញင်ဝင်နေတာသိမှာမဟုတ်ဘူးအခုယုတ်တရားနာတရားတွေစာပြောနေကြတာပဲပြောနေကြတာပဲသူကဘုသူဒ္ဓအနေအချင်းပြောနေကြတာပြောမယ်လေကိုယ်တိုင်ကသိုးသွင်းသိမှာယုတ်တရားနာတရားတွေကဘယ်လိုဟာပဲဆိုတာပြောတော့လွယ်လွယ်လောက်တော့ခက်ခက်ပဲသူကယုတ်တရားနာတရားတွေကတကယ်အစဉ်တိုင်းရှုမှကိုယ်တော်အား၆ပါးဖြစ်တဲ့ကြည်ယုံနာတွေရှုမှအဲဒီမှာသူကယုံနေတာဆိုတာဒါလေးကိုဆိုတာရှုတိုင်းရှုတိုင်းဟာရှုစရာသိစရာယုတ်ကတံမျိုးရှုသိနေတဲ့စိတ်ကလေးကတံမျိုး

ငါပဲဝေးလိုက်တာလှုပ်လိုက်တာလည်းငါပဲအဲစဉ်းစားလို့ရှိရင်ပြင်စဉ်းစားတာလည်းငါပဲငါလက်ပဲငါခြေပဲငါကိုယ်ပဲငါပဲလို့ဒီလိုတယောက်တည်းလုံးပြီးတော့ပြီးနေတာအစဉ်တိုင်းရှုမှသာတော့သူ့အချိန်ကြတော့ကိုယ်ကျင်တဲ့စိတ်ကလေးကလည်းသူ့ဟာသူပြစ်ပြီးကြောက်သွားသူကတခုပဲကိုယ်လည်းလှုပ်ရှားလိုက်တာတွေကလည်းသူ့ဟာသူပြစ်ပြီးကြောက်သွားတခုပဲရှုတဲ့စိတ်ကလေးကလည်းရှုပြီးပြီးတော့သူကလည်းတခုပဲဟွန်းယုံနေတာဒါရှိတာပဲဒီကိုယ်ထဲမှာယုံနာနှစ်ပါးရှိတယ်ဆိုတာ မှန်ပါပြီလေဟုတ်ပါပြီလေလို့ကိုယ်ပိုင်ဉာဏ်နဲ့ပြီးတော့ရှင်းရှင်းပြီးပြီးသွားမှာပေါ့ဒါနာယုတ်ပိုင်းခြားပြီးတော့နော်အပြည့်ပြည့်နဲ့အနိစ္စဒုက္ခအနတ္တနဲ့သိပုံရလည်းရှိတယ်အဲ့ဒါတွေကလည်းသူတည်ကျင်လာတဲ့အခါကျတော့ရှုတဲ့ရှုတိုင်းကဒါလေးရှင်းမဆိုပဲပေါ်လာတာမှားလိုက်ရင်ပျောက်သွားမရှိဘူးဟိုမှာအစာလေးပေါ်လာတာနဲ့သုံးသွားတာနဲ့ပျောက်သွားတာနဲ့အဲပျောက်ပျောက်ပျောက်တာတွေတွေ့ပါများတော့မမြဲတဲ့တရားတွေပဲဆိုတော့သဘောကျတယ်အဲဒီလိုထိုးထွင်းသိရမှာပေါ့အနိစ္စအနိစ္စသိုးနေုံနဲ့မပြီးဘူး မမြဲဘူးမမြဲဘူးနှလုံးသွင်းနေလည်းမပြီးဘူးအဲရှုမှတ်နေတော့ခဏမစဲဖြစ်ပြနေတာတွေကိုဒီလိုတွေးရမှာအဲဒီလိုတွေးသွားဒိဋ္ဌိယာညာဖြင့်သုပ္ပတိဝိဒါကောင်းစွာထိုးရင်းသိရကောင်းနေဟောနေဖြစ်ကိုဒီလိုလည်းသိရမယ်အဲဒီလိုသိလို့ရှိရင်ဒါလည်းပဲအယံပိဓမ္မောအနာထကရဏောဒါလည်းပဲကိုယ်ွယ်ရာအာကိုရာဆွေမျိုးတွေကိုဖြစ်စေတာပါတယ်မိတ်ဆွေကောင်းတွေကိုရစေတာပါတယ်ဘာပဲလို့ဆိုအာဒီပုဂ္ဂိုလ်ကတော့ တရားအမှတ်တွေကောင်းတယ်อืมမြတ်စွာဘုရားဟောတဲ့တရားတွေလည်းသူကနှုတ်တဲ့ရတယ်အဲမှတ်သားမိတယ်နှလုံးသွင်းဆင်ခြင်တယ်တတ်သိတယ်နားလည်တယ်အဲကိုယ်တိုင်လည်းပဲသိနေတယ်တရားအထုတ်ပြီးတကလားကိုယ်တိုင်လည်းဒီတရားတွေသဘောပေါက်ပြီးတော့သိမြင်နေတယ်ဆိုရင်အဲဒီပုဂ္ဂိုလ်ကိုသတင်းသုံးပေါ်တွေကအလေးမြတ်ကြည့်ကြတယ်ဆရာသမားတွေကလေးမြတ်ကြတယ်အဲဒီပုဂ္ဂိုလ်ပြောကြရှိရင်ပြောပဲညွှန်ကြားကြရှိရင်ညွှန်ကြားတယ်အေး ဒီပုဂ္ဂိုလ်တယောက်ကလည်းတရားကောင်းကောင်းအားမထုတ်ဘူးဆိုအဲ့ဒီပုဂ္ဂိုလ်တရားလည်းမပြောချင်ဘူးမလွှဲတာလို့သာပြောနေရအဲဒါမပြောချင်ပြောလို့လည်းသူကကောင်းကောင်းနားမထောင်မဲရဘူးဒါတော့သတင်းသုံးပေါ်တွေကလည်းမပြောချင်ဘူးဆရာသမားတွေကလည်းမပြောချင်ဘူးလူတိုင်းလူတိုင်းနှလုံးသားပြဖြစ်နေအဲ့ဒီပုဂ္ဂိုလ်ဟာတကောင်ကျွဲ့ဖြစ်ပြီးတော့ကိုထင်ရတွေကိုကျင့်နေတာတရားမတိုးဘူးပေါ့လေရသညာတွေပဲတရားတွေမတိုးဘူးအလကားအချိန်ကြီးကုန်ကုန်ပြီးသွားတာပဲဒီနေ့ကုန်သွားရုံမဟုတ်သေးဘူးတရားမပြည့်စုံပဲနေလို့ရှိရင်နောက်ဆုံးတစ်နေ့ကျရင်သိတဲ့ခါကျဘယ်သွားမှမသိဘူးသူ အဲချိုးရင်းနေလို့ရှိရင်ပယ်လေးပါးလည်းကြာသွားအောင်မယ်လို့ကအခုဘဝကနေပြီးပြီးတော့မကြပါဘူးနောက်နောက်သောဘဝတွေမှာပယ်လေးပါးတွေကြာဒုက္ခတွေအများကြီးရောက်သွားမယ်အဲဒါကြောင့်ဒုက္ခံဘိကဝေအနာထောဝိရတိဘိကဝေယံတို့အနာထောကုဝေယမေသောသူသည်ဒုက္ခံဆင်းသောဝိရတိနေရပါ၏ကိုယ်ဝေရမရှိရင်ဆင်းရဲနေရတယ်အခုမြန်မာမှာလည်းပြည်စုံနေတဲ့သီလသမာဓိ ပညာတွေဟာမိကောင်းဆွေကောင်းတွေအားပေးမဲ့ပုဂ္ဂိုလ်တွေဆရာသမားတွေကမရှိတော့သူမပြည့်စုံရအောင်ဒါလည်းသူဒုက္ခရောက်နေတာကိုကတရားတိုးခြင်းနဲ့မတိုးဘူးတက်ခြင်းနဲ့မတက်ဘူးဟွန်းနောက်သံဃာဘွားတွေကြတော့လည်းပယ်လေးပါးတွေမကြခြင်းဘူးသူကြမှာပဲသူကတရားကမပြည့်စုံရင်ကြနေမှာဒုက္ခတွေအများကြီးရောက်သွားမယ်လို့အဲဒါကြောင့်ကိုယ်ကိုရမယ်နေတာတဲ့ဆင်းရဲဆင်းရဲစွာပင်ပန်းစွာနေရတတ်ပါတယ်တဲ့ဒါကြောင့်ကိုယ်ကိုရမယ်မဖြစ်အောင်ကိုယ်ကိုရရှိအောင်လို့ ကျင့်ရမှာကိုကျင့်တော့အခုပြောတဲ့10ပါးသောတရားတွေကိုနှစ်ပါးပြီးသွားပြီဆိုတော့ဟုတ်လားတော့လက်ချင်းကြတော့ရှင်းပါအောင်သီလတုတ္တကလျာဏမိတ်ကုနာသာပရမိတ်ဝေဘိက္ခုကလျာဏမိတ်တော်တိကလျာဏဘာယောကလျာဏပံပွင်ကောဘိက္ခုယနပုနာသတ္တဗံလဲပရံတဘာသောနာထတရားက ဘိက္ခုသံဃာဘိက္ခုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုသံဃာဘိက္ခုရှုမြင်သောယဟန်သည်ကလျာဏမိတ်တော်ကောင်းသောမိတ်ဆွေရှိသည်ကလျာဏသာယောကောင်းသောအပေါင်းဖော်ရှိသည်ကလျာဏတံပွင့်ကောမိတ်ကောင်းဆွေကောင်းတို့၌ညွတ်ကိုင်းသောစိတ်နှလုံးရှိသည်ဟောသည်ဖြစ်အဲ့ဒါဟာလည်းပဲအာဟုရာဖြစ်စီတာပြမိတ်ကောင်းဆွေကောင်းတွေ သရတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဒါမိကောင်းစေကောင်းသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မိကောင်းစေကောင်းသုတနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မိကောင်းစေကောင်းသာကနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မိကောင်းစေကောင်းပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မိကောင်းစေကောင်းတနည်းအားဖြင့်သရတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သတ္တိန္ဒြေသတ္တိန္ဒြေသရတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မိကောင်းစေကောင်းဝိရိယန္ဒြေလုံလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မိကောင်းစေကောင်း တတိန်တရေတတိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်အမှားတတိကောင်းကောင်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မိကောင်းစေကောင်းသမာဓိတရေသမာဓိကောင်းနေတဲ့ပုဂ္ဂိုလ်မိကောင်းစေကောင်းဉာဏ်တရေဥရိယဗျာစိုက်တော်ညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မိကောင်းစေကောင်းအဲဒီလိုမိကောင်းစေကောင်းနဲ့ကြည့်ရမယ်တဲ့အဲတော့အဲဒီမိကောင်းစေကောင်းနေအာမိတ်ဆွေဆိုလဲသူပါပဲသဟာယအတူတူကနေပေါ်နေဘက်တွေကိုသဟာယအပေါင်းခေါ်လို့ခေါ်တယ်သူပဲအတူတူပါပဲနောက်စိတ်ကလည်းပဲအဲဒီလို မိကောင်းစေကောင်းတွေမှာစိတ်ညွတ်ရမယ်စိတ်ညွတ်မှလည်းဒီပုဂ္ဂိုလ်တွေနဲ့ပေါင်းတယ်တချို့ကဒီတရားတရားရှိတဲ့ပုဂ္ဂိုလ်တွေဒီကိုမသိကဘူးဒီပုဂ္ဂိုလ်တွေကိုစိတ်မညိုဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီပုဂ္ဂိုလ်တွေနဲ့အတူနေရတာသူတောင်းဝန်လေးနေတရားတရားရှိတဲ့ပုဂ္ဂိုလ်ကကုသိုလ်ကောင်းမှုတွေသူကိုယ်တိုင်နဲ့လုပ်တယ်သူများတွေလည်းပဲအထုတ်ခိုင်းတယ်ဟုတ်လားဘုရားအပြင်းဆုံးဘုရားပဲမဲ့လို့သူကိုယ်တိုင်နဲ့ရှိခိုးတယ်သူများတွေလည်းဘုရားရှိခိုးဝယ်တယ်တုံးတယ်ဆိုရင်သူကအဲ့ဒီမသွားကြဘူး အဲယသူစီရောက်လို့ချင်းတရားပြရှိတဲ့ပုဂ္ဂိုလ်ကတရားဟောတယ်အဲ့ဒီတရားသူကမနာခြင်းဘူးတရားတွေကနေအာထုတ်ခိုင်းမြန်တယ်သူကမထုတ်ခြင်းဘူးဒီတော့ကိုတရားတရားကောင်းတဲ့ပုဂ္ဂိုလ်ကိုသူကသိမညိုအဲ့ဒီပုဂ္ဂိုလ်တွေနဲ့အပေါင်းအသင်းဆက်ဆံမလုပ်ဘူးသူကဘယ်သွားလဲဆိုတရားတရားမရှိတဲ့ပုဂ္ဂိုလ်တွေဒီကိုပေါင်းသင်းတယ်အဲ့ဒီသွားလို့ချင်းချင်းကိုပြောချင်တာပြောကိုလို့ချင်တာလို့ချောင်းကြီးတယ်ကိုအဲ့ဒီတော့သွားပြီးအဲ့ဒီပုဂ္ဂိုလ်တွေနဲ့ပေါင်းသင်းတယ်အဲ့ဒီပုဂ္ဂိုလ်နဲ့ပေါင်းသင်းနေတော့ဒီပုဂ္ဂိုလ်ကအကျိုးကျုပ်ကုန်တော့တာပဲအဲ့ဒီပုဂ္ဂိုလ်ကိုဆရာသမားတွေမိတ်ဆွေတွေ သတင်းသုံးပါးတွေကသူ့ကိုပြောဆိုဆုံးမခြင်းမရှိဘူးညွှန်ကြားခြင်းမရှိဘူးသူ့ဟာသူပေါ့လို့ပဲစားဖြစ်နေတော့ကိုယ်ကိုရမယ်ဖြစ်ပြီးတော့သွားတယ်တဲ့တရားတွေဒုတိယမှာမလို့တက်တော့ဘူးဒါကြောင့်သရာတရားရှိတဲ့သရာတရားနဲ့ပြည့်စုံတဲ့သရာတရားနဲ့ပြည့်စုံဆိုတာတရားအကောင်းအထုံးတဲ့ပုဂ္ဂိုလ်သရာတရားနဲ့ပြည့်စုံတာပဲ။ကောင်းအာမထုတ်ဘူးဆိုတဲ့ပုဂ္ဂိုလ်သရာတရားမပြည့်စုံမယုံကြည်လို့သူအာမထုတ်။ယိုသေးအာမထုတ်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသရာတရားကောင်းမှမရှိဘူး အဲ့ဒီပုဂ္ဂိုလ်တွေနဲ့မပေါင်းမဲနဲ့သရာတရားပြည့်စုံတဲ့ပုဂ္ဂိုလ်ကောင်းရိုးသေးအားထုတ်နေတဲ့ပုဂ္ဂိုလ်တွေဝိရိယနဲ့ပြည့်စုံတယ်ဆိုတော့အားကိုထုတ်နေတတိနဲ့ပြည့်စုံတယ်ဆိုတော့အမှတ်တွေကောင်းသမာဓိပြည့်စုံတယ်ဆိုတော့မှတ်တိုင်းမှတိုင်းတော့အာယုံမှာသမာဓိရငြိမ့်နေတဲ့ပုဂ္ဂိုလ်ဟွန်းဉာဏ်နဲ့ပြည့်စုံတယ်ဆိုဥရိယပြစိုက်တဲ့ဉာဏ်နဲ့ပြည့်အဲ့ဒီပုဂ္ဂိုလ်တွေကတရားထုတ်တဲ့ပုဂ္ဂိုလ်အချင်းချင်းနဲ့ပြီးမိကောင်းဆွေကောင်းတွေကြည့်တယ်အဲ့ဒီလိုပုဂ္ဂိုလ်တွေနဲ့ပဲအောင်းသိဆက်ဆံရမယ် အဲဒီလိုပုဂ္ဂိုလ်တွေနဲ့ပေါင်းသင်းဆက်ဆံဖို့ရပြီပုဂ္ဂိုလ်တွေနဲ့ပဲနိစ္စဖို့ရပဲသိရညွှန်ကိုင်းချင်းရှိရမယ်အဲဆရာသမားတွေဆိုတာလည်းပဲသဒ္ဓါရနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေသဒ္ဓါဝိရိယပရိသမารိပညာနဲ့ပြည့်စုံတဲ့ဆရာသမားတွေအဲဒီဆရာသမားတွေနဲ့ပေါင်းသင်းဆက်ဆံမယ်တဲ့ဒီဆရာသမားတွေကိုဆရာသမားဖြစ်ခြင်းအာကိုအားပြုရမယ်အဲဒီလိုဆိုရင်ဒီပုဂ္ဂိုလ်ဟာမိကောင်းဆွေကောင်းရှိပါပေတယ်သူတော်ကောင်းတွေနဲ့ပေါင်းသင်းတတ်ပါပေသူတော်ကောင်းတွေပေါင်းသင်းလို့တဲ့စိတ်ရှိပါပေတယ်သူတော်ကောင်းစိတ်ရှိပါပေတယ်ဆိုပြီးအဲဒီပုဂ္ဂိုလ်ကို မထေကြီးတွေကရောအလတ်တွေကရောအငယ်တွေကရောအဲအပေးကောင်းတဲ့ပုဂ္ဂိုလ်ပဲသူနဲ့ဆုံးမရတဲ့ပုဂ္ဂိုလ်ပဲတဲ့ပြီးမှပြုပြီးတကယ်အပေးကြသူနဲ့ဆုံးမကြတော့မတိသေးတာတွေသိရတာပေါ့မတာသေးတာတွေတိုက်ရတယ်မတိုးတက်တဲ့ဟာတွေလည်းတိုးတက်ပြီးတကယ်သွားရတယ်ဒါကျေးဇူးများသောတာပေါ့အဲဒါကြောင့်ဒါလည်းပဲနာထာတရားတစ်ခုပဲသီလသုတ္တကလျာဏနောက်သူဝဆ ဥနာသပရံဘိက္ခွေဘိက္ခုသူအစော ဟောတိသောသတ္တကရဏေဟိဓမ္မဟိသမနာကတော သမောပရေခိနာကာယေနုသာတနေဘိက္ခွေယံပုဏ္ဏသတဖန်လဲပရံတဘာသောနာထတရားကပရံတဘာသောကိုယ်ဝေယတရားကဘိက္ခုယဟန်ဤသူဝဆောသုဆုံးမလွယ်သည်ဟောတိဖြစ်၏ ဆိုဆုံးမလွယ်ရမယ်ဆိုဆုံးမလွယ်တယ်ဆိုတာကပြောလိုက်ဆိုလိုက်လို့ရှိရင်ဖြင့်တခြင်းတစ်ခါပြောယုံနဲ့ရိုးသွေးလိုက်နာတတ်တဲ့ပုဂ္ဂိုလ်ကသုံးမလွယ်တယ်လို့ဆိုတာပြောရဲဆိုတဲ့အခါကာလမှာလည်းရိုးသွေးနားထောင်တယ်နားထောင်ပြီးတော့အဲ့ဒီချွေရင်းထားတဲ့ဥစ္စာတခုဆရာသမားတွေကပြောသည့်ဖြစ်စေ သတင်းသုံးပါးသူနေပုဂ္ဂိုလ်တွေကပြောသည်ဖြစ်စေကြီးတဲ့ပုဂ္ဂိုလ်ကပြောသည်ဖြစ်စေငယ်တဲ့ပုဂ္ဂိုလ်ကပြောသည်ဖြစ်စေအဲကျေးဇူးတင်ပြီးဝမ်းမြောက်ဝမ်းသာနေတဲ့ခါလဲဩငါမသိသူပြောပြီလို့သိပြီတယ်လို့ကျေးဇူးတင်ပြီးတော့နားထောင်ရတယ်ပြင်းနေတာကိုပြင်လိုက်ရတယ်ဟာသူပြောရင်သာပြောသူပြောလို့ငါဘာလို့သက်ရမလဲဆိုပြီးတော့ဒီလိုမလုပ်ရဘူးယူသေးရတယ်အဲ့ဒါ သုဝဆပြောဆိုဆုံးမလွယ်တဲ့ပုဂ္ဂိုလ်ပဲတကြိုကပြောဆိုဆုံးမမလွယ်ဘူးပြောဆိုခက်တယ်အပြောကုန်းမခံဘူးပြောလို့ရှိရင်ဖြင့်ပြောတဲ့ပုဂ္ဂိုလ်ကရန်သူလုံသေးတယ်ငါအပြစ်အပြစ်ချမလားဆိုပြီးတော့ဘယ်လိုတော့အောင်းမွေမယုံမသေးလုပ်တယ်ဆရာသမားတွေမို့ပြန်လာပြီးမပြောဘူးလို့ဒါပဲစိတ်ထဲကတော့မကြင်မချမ်းတချို့ကဖြစ်နေတာရှိသေးတယ်သူကအဲ့ဒါတွေကဒုက္ခစပုဂ္ဂိုလ်ခေါ်တာပြောပြောဆိုခက်တဲ့ပုဂ္ဂိုလ်ပဲ အဲပြောဆိုခဲ့တဲ့ပုဂ္ဂိုလ်ကြတော့သတင်းသုံးပေါ်တွေကလည်းမပြောချင်ဘူးဆရာသမားတွေကလည်းမပြောချင်ဘူးသူပေါက်လို့ပဲသားသူကသူထားရတော့တာပဲလားအဲ့ဒီပုဂ္ဂိုလ်တိုးတက်ဆရာလမ်းပိတ်သွားတာပေါ့သူဘေကုယာနိသဝေသောသုသုံးမလွယ်သည်ဟောတိဖြစ်သောသတ္တကရဏေဟိသုသုံးမလွယ်သည်ဖြစ်ကိုပြုတတ်ကုန်သောသုသုံးမလွယ်သည်ဖြစ်ကိုဖြစ်စေတတ်ကုန်သောဓမေဟိအကြောင်းရင်ကာဂုံကျေးဇူးတော်နှင့်သမန္နာကတော့ပြည့်စုံသည်ဟောတိဖြစ် သူဆုံးမလွယ်ခြင်းအကြောင်းနေရာပါတော့ဆိုရင်ယောနိသောမသိကာရသိနေစွာနှလုံးသွင်းခြင်းအဲငါပြောတဲ့ပုဂ္ဂိုလ်ကငါအကျိုးပြောတာပဲငါချွေရင်းလို့ပြောတာပဲအင်းသူပြောတဲ့အတွက်ဟာပြင်ငါမသိရတာလေးတွေသိရပါပြီလေလို့ဒီလိုနှလုံးသွင်းတာကောင်းသောနှလုံးသွင်းယောနိသောမသိကာရအာယောနိသောမသိကာရဆိုတာကတော့မသိမသိအလွဲနှလုံးသွင်း ပြောဆိုဆုံးမလို့ရှိရင်ဖြင့်ငါမှုတော့ပြောတာပါဘသူတော့မပြောပါဘူးငါသူမုန်းလို့ပြောတာပဲအင်းငါကိုနှိမ့်ချတာပဲဒီလိုအလွဲတွေကြောက်ပြီးတော့တွေးတယ်အဲ့ဒါအာယုန်ိတမသိကာရခေါ်တယ်ပြောတဲ့ပုဂ္ဂိုလ်ကမေတ္တာနဲ့စေတနာနဲ့ကောင်းစေခြင်းလို့ပြောတာပဲငါလည်းချွေရင်းနေတာပဲတကယ်ကြီးကိုကပဲမချွေရင်းနဲ့အောင်တော့ပြောလို့ရှိရင် ဩသူကကောင်းစီခြင်းလို့ပြောတာပဲချွေးနေတယ်လို့ပြောတာပဲဆိုပြီးတော့နားထောင်ရတယ်အဲ့ဒါယောနိတော်မမေကတော့ပြီးတော့ကိုသိခန္ဓာတဲ့ဥစ္စာတွေအဲ့ဒါတွေလည်းပဲသို့ဆုံးမှလွယ်ခြင်းအကြောင်းတွေပဲအဲပြီးတော့အကျိုးအကျိုးကျေးဇူးကိုညွှန်မြင်တတ်တာသူများပြောတာဆိုတာကိုနားထောင်လို့ရှိရင်အကျိုးကျေးဇူးတွေရတာကိုလည်းညွှန်မြင်တတ်လို့ရှိရင်အဲ့ဒါကလည်းပဲညွှန်မြင်နိုင်တဲ့အသိဉာဏ်ပေါ့

သူ့ကိုရဟန်းတော်တွေကစုံစမ်းကြတယ်သူဆုံးမလွယ်တယ်ဆိုတာကိုစုံစမ်းကြအမိုက်တွေချပြူထားပြီးတော့ဖြစ်စေသုံးဖို့တမျက်စီတွေပါတော့လမ်းတွေပါတော့ချထားပြီးတော့ဖြစ်စေညာတစ်ပါးကနေပြီးတော့ဟေ့ဒီမှာအမိုက်တွေဘယ်သူကလောက်ထားပါလိမ့်မလဲဒီတမျက်စီကလည်းသူ့နေရာမဟုတ်ဘဲနဲ့ဘာလို့ဒီချထားဘယ်သူကချထားပါလိမ့်မလဲဆိုတော့ညာတစ်ပါးကနေပြီးတော့ဟာဒီနားမှာဘယ်သူမှမသွားဘူးတဲ့ ဒီနားတော့ရာဟုလာသွားတာပဲပြင်းနေသူပြင်းမှာပါပဲဆိုပြီးကောင်းမရိတ်ချေပေါ်လို့သူတဲရတော့မပြောဘူးဒါတော့ပြောတော့ရာဟုလာကိုရင်လေးကမဟုံမဟုံမတော့ဒီသားပါသူဟုံမမဟုတ်ပဲနဲ့သူကောင်းသူဘာမှမလုပ်ဘူးမဟုံမတော့ဒီသိပေမဲ့လို့သူကတတိတော့မဟုတ်ပါဘူးဖျားလို့ဒီလိုပြန်ပြီးတော့လည်းမပြောဘူးဒီကိုတော်ရီယာငါ့ကိုလေလကားလာပြစ်ကြတယ်ဒီလိုလည်းနှလုံးမသွင်းဘူးသူကသူကပဲနဲ့ပြောတယ်ဟုတ်ပါဗျာတဲ့တတိတော့ မှားလို့ထားမိတာပဲတပီတော့တပီတော့ပြစ်ပါပဲဒီခန္ဓာမူကြပါဗျာဆိုပြီးအမိုက်တွေပါတယ်လှဲပြီးဒီနေ့စီးတဲ့သိမ့်ပြီးတော့တောင်းမှကြော့ပြီးသွားရသေးတယ်လို့အဲဒါတော့ဆုဆုံးမလွယ်ပါတယ်တဲ့ဒါမဟုတ်ဘဲနဲ့ကိုသူကဆုဆုံးမတာသူပြစ်မတင်ဘူးနေတိုင်းနေတိုင်းသူသဲတွေပုံတယ်ဒီလောက်ဒီသဲတွေသဲသဲလုံးရင်နဲ့မျှဆုံးမဩဝါဒရပါလို့ဤလို့နှလုံးသွင်းပြီးတကလားတော့ သဲတွေပုံပုံနေတိုင်းနေတိုင်းပုံတယ်လို့ဆိုတယ်အဲတော့သုံးပါးဝါဒတွေဉာဏ်နဲ့ရလေလေကိုယ်အကျိုးကျေးဇူးတွေဉာဏ်နဲ့ဖြစ်တယ်လို့သူကယူဆတာကိုမှန်လဲမှန်တယ်မေတ္တာနဲ့စေတနာနဲ့စိတ်ကောင်းနှလုံးကောင်းနဲ့ဘုရင်ဆုံးမတဲ့ပုဂ္ဂိုလ်တွေကသူတို့ငူကြီးတွေများညွှန်ညွှန်ပြီးတော့ကြားတယ်လို့ပဲတဲ့အကျိုးကျေးဇူးရှိအောင်လို့ညွှန်ကြားရတာပဲအကျိုးကျေးဇူးရှိအောင်လို့ညွှန်ကြားကြပါပြီတဲ့နှလုံးသွင်းပြီးကြတာလားလိုက်နာရတာအဲ့ဒါ သောဝသတ္တကရဏေဟိသို့ဆုံးမလွယ်ခြင်းကိုပြုတတ်ကုန်သောဓမေဟိဂုံကျေစုတရားတော်နှင့်သမာနာကတော်ပြည့်စုံသည်ဟောတိဖြစ်၏သမောတိခန္ဓာတိအနုသာသနေအဆုံးမှာကိုဗရဂိနာဂာဟိအမြတ်ပြု၍ခံယူလက်ရှိသည်ဟောတိဖြစ်၏အဲပြောသောဆုံးမသားတွေ ဘယ်လိုပဲဆိုဆိုဘယ်လိုပဲပြောပြောသိခံနိုင်ရမယ်သိခံတာကတော့အရေးကြီးပါတယ်သိခံတာအမှန်ကျိုးများသိခံတာအမှန်ကိုကောင်းကိုယ်ကလည်းမေတ္တာမပြဘူးသူများကလည်းမေတ္တာမပြဘူးမဟုတ်လို့ပြောနေတော့မှမေတ္တာမပြဘူးစွစွဲနေတော့မှသိခံနေလို့ရှိရင်ကိုယ်လည်းပဲအကုသိုလ်တွေဆက်မဖြစ်ရဘူးသင်္ချာမတာတွေဆက်မဖြစ်ရဘူးတစ်ဖက်သားမှလည်းပဲဒေါသတွေမတူပွားရဘူးနှကောင်းပါလေအခုသုဆုံးမှလာကြတော့ကောင်းစေခြင်းလို့ပြောကြတာတွေပဲဒါကတော့စိတ်ကိုမဆိုးကောင်းတာတွေပါသိဆိုးလို့ရှိရင်ပြင်ဒါဆိုးတဲ့ပုဂ္ဂိုလ်ကဒါပြည့်စည်တာ

နာယူရမယ်ဗဒက်ကိနာကာယဝါမကာဟိတဲ့ဗဒက်ကိနာကဝါမလက်ဝဲလက်ဝဲဆိုတော့မယုံမသေးပေါ့လေသူများပြောတဲ့ဥစ္စာတွေဘာမှတန်ဖိုးမရှိတဲ့နေရာချင်းဂူးမဆိုင်ပဲနဲ့မလေးစားပဲနေတာရှိတယ်အဲဒီပုံကိုယ်တွေကတဝုဒ္ဒလေရှိတာတယ်အခုယောယောဂီတွေထဲမှာတဝုဒ္ဒလေပါလာတာတယ်ဆရာသမားတွေအကောင်းဆုံးသုံးသင်ဆုံးမဩဝါဒပေးနေအဲဒါကိုသူကဂူးမဆိုင်ပဲနဲ့ဘာမှအရေးမကြီးတဲ့ဥစ္စာလို့သဘောထားပြီးတော့မယုံမသိနာထောင်နေတဲ့ပုံကိုယ်တွေရှိတယ် အဲ့ဒါဆရာသမားတွေကလည်းပဲပါတယ်ပြီးတယ်သူကอืมဘယ်ပုဂ္ဂိုလ်ကတော့ကိုကောင်းအောင်နားမထောင်ဘူးဘယ်ပုဂ္ဂိုလ်ကမယုံသေးဘူးဘယ်ပုဂ္ဂိုလ်တွေကလေးလေးဆက်ဆက်မရှိဘူးဆိုတာပြီးတယ်မသိဘူးလို့လည်းအောက်မေ့လည်းမနေကြနဲ့ပြီးတယ်ပြီးပေမဲ့လည်းအဲ့ဒါတရားထုတ်နေတဲ့ပုဂ္ဂိုလ်တွေစိတ်မချမ်းသာမဖြစ်ပါစေနဲ့တော့အောက်မေ့ပြီးတော့အသိခံပြီးတော့ပြောဟောနေကြတာပြီးတယ်လို့ဆိုတယ်ဒါတော့ဆရာသမားတွေပြောတဲ့အခါကလာမှာယိုးသူတွေနားထောင်ပါတယ် ရေးကြည့်တယ်အဲရိုးစည်းစည်းလေးညပြူပြီးတော့ပြောတဲ့ပြောတဲ့စကားတွေဟာမိမိနဲ့စလို့ရှိရင်တချို့ကလည်းပဲဆရာသမားတွေကလည်းတချို့ပုဂ္ဂိုလ်တွေကြဓာတ်ရည်လည်းပြောလို့ဖြစ်တာမဟုတ်ဓာတ်ရည်ပြောလို့ရှိရင်လည်းသိမချမ်းသာဖြစ်မှာဆိုတော့ပေါ်ဝိုက်ပြီးတကလားရင်းမိအောင်လို့ပြောရတာရှိတယ်အဲရင်းမိအောင်လို့ပြောလို့ရှိရင်လည်းပြောတဲ့ဥစ္စာတွေဟာငါနဲ့ဆိုင်နေတာပဲငါပြောတာပဲဆိုတော့အောက်မေ့ပြီးတော့အဲဒါရိုးစည်းစည်းနားထောင်ပြီးတော့ဒီချွင်းချက်ကလေးတွေပြုပြင်ရတယ်ကိုယ်ဓာတ်ရည်ပြောတဲ့ခါလည်းရှိနေမယ်ဓာတ်ရည်ပြောတဲ့ခါဆိုရင်လည်း ဘာမှသူစဉ်းစားနေကြမလို့ဥသာတော့ပြင်းနေနေလိုက်လို့ပဲပြောတာမနာရေးကြီးလို့ပဲပြောတာပဲတရားပြောလို့ရှိရင်တော့အဲဒါယူသေးသေးလက်ခံပြီးတော့ပြုပြင်ပြီးကြတာသွားအဲဒီလိုသွားလို့ရှိရင်ဒီလိုသုံးမလွယ်တဲ့ဥစ္စာဟာလည်းပဲမထေကြီးတွေကလည်းပဲဒီပုဂ္ဂိုလ်သုံးမကောင်းတဲ့ပုဂ္ဂိုလ်ပဲအလားပုဂ္ဂိုလ်တွေငယ်ပုဂ္ဂိုလ်တွေကလည်းဒီပုဂ္ဂိုလ်သုံးမကောင်းတဲ့ပုဂ္ဂိုလ်ပဲသုံးမရင်လိုက်နာတဲ့ပုဂ္ဂိုလ်ပဲစီကောင်းလုံးကောင်းရှိသရာတရားရှိတယ်လို့အတိမပြုပြီးတော့ ဩဝါဒပေးကြညွှန်ကြားကြတာကိုဝိုင်းပြီးတကလားဩဝါဒပေးညွှန်ကြားတာဒီပုဂ္ဂိုလ်ဟာမကြခင်သီလသမာဓိပညာတွေတိုးတက်ပြည့်စုံပြီးတကလားသွားတယ်အကျိုးများပြီးတော့သွားတယ်ဒါကြောင့်အဲ့ဒါလည်းပဲနာထတရားတစ်ခုပါပဲသီလသုတ္တကလျာဏသုအစပြီးသွားတယ်အဲဒက္ခကုဏသာပရံဘိက္ခွေဘိက္ခု ယာနိတာနိသဗ္ဗမစာရိနာဥစ္စာဝစာနိဂင်္ဂရဏိယာနိတာထတေခောဟောတိနာလသောအတုပါယယာဝိမန္တယသမနာကတောအလံကာတုံအလံပါဝိဓာတုံဘိက္ခဝေယနပုဏ္ဏသတ္တဗံနဲ့ပရံတဘာသောနာထတရားကဘိက္ခုတံတရားလေးကိုရှုမြင်သောယဟန်သည်ပါရမသာရိနာတရင်သုံးပေါ်ရဲ့ဥစ္စာဝစာနိအယုတ်မြဖြစ်ကုန်သောဂင်္ဂရဏီယာနိရဲ့ဘယ်သို့ပြုအပ်မည်နည်းဟုမေးများ၍ ဆောင်ရအကုန်သောယာနိတာနေအမှတ်မရှိသောအကျဉ်ကိစ္စတော်သည်တန်တိရှိကုန်၏တရထောမင်းများရဲ့ပြွာသောထိုထိုကိစ္စတော်၌ဒေခောကျွမ်းကျင်လိမ္မာသည်အနလည်းတော့ပြင်းရင်မရှိသေးဟောဒီစီသတင်းသုံးပေါ်တွေရဲ့ပြုသင်ပြလိုက်တဲ့ကိစ္စတွေရှိပါတယ်အတူနေပုဂ္ဂိုလ်တွေပြုသင်ပြလိုက်တဲ့ကိစ္စတွေအဲသေးသေးလည်းရှိကြီးကြီးလည်းရှိဆယ်တန်းကြတဲ့ သာချင်းချင်းနည်းနည်းလောက်ရတယ်လည်းရှိတယ်ရုံးညံ့ညံ့လောက်ရတယ်လည်းရှိတယ်အဲဒီလောက်တွေကလည်းဘယ်လိုလုပ်ရမလဲဒါလေးလုပ်လို့ရမလားဆောင်ရရမလားမင်းညာပြီးတော့လုပ်ရတာမကင်ကရဏီရလည်းခေါ်တယ်ဥမာသင်္ကန်းသင်္ကန်းကျော်စရာပုတ်စရာသိုးစရာချုပ်စရာဘဏ္ဍတို့ပါတော့ဆိုလို့ရှိရင်လည်းအရာရုပ်ရုံညံ့တယ်လို့ဒီဘဏ္ဍတွေပါတွေကိုအဲ့စရာချုပ်စရာကြားနေပါလေပုတ်စရာတိုက်စရာမိုက်လဲစရာတို့စသဖြင့်ပို့လို့ဒီလိုကိစ္စတွေရှိပါတယ် သင်သုံးပါးတွေသူနေပုဂ္ဂိုလ်နဲ့စပြုသင်တဲ့ဒါကလည်းပဲသင်သုံးပါးပုဂ္ဂိုလ်တွေမလုံနိုင်တဲ့ခါကလာကိုယ်ကလည်းလုံနိုင်တဲ့ခါကလာဆောင်ရတာပါနေမကောင်းထိုင်မသာဖြစ်လို့ပါလောရရှိပါတယ်အခုသာသနာ့ရည်သားတဲ့နေတဲ့ပုဂ္ဂိုလ်တွေကတရားထုတ်ဖို့သက်သက်ပါပဲဘာမှကိစ္စတွေသုံးစရာတွေသိမရှိဘူးအဲဘယ်ဝေယဝိသအလုပ်ကိုလိုရမယ်လို့တောင်းဘာမှပေးမထားဘူးသာတရားထုတ်ရုံလေးတခုပဲအေးကိုခန်းထဲမှာ အမိုက်တွေကျုပ်နေရင်တော့အဲ့ဒါတော့ကိုယ့်အကူသာရှင်းမှရှင်းမှာဒါလေးတော့လုံးဝရှင်းမှာအဲကိုယ်နဲ့တူနေပုဂ္ဂိုလ်တဲ့ချင်းချင်းတူကနေမကောင်းလို့မဆောင်ရနိုင်လို့ချင်းအဲ့ဒီပုဂ္ဂိုလ်တဲ့ဆောင်ရဆရာလေးတွေလည်းပဲဒါကတော့နိစ္စတဲ့ပုဂ္ဂိုလ်ချင်းဆောင်ရပေးရမှာပေါ့ဒါလေးတွေတော့ပဲရှိပါတယ်သိကြီးကြီးရမရှိပါဘူးဒီမှာအမှန်တမ်းကိုချောင်းနေတာပဲဒီမှာတရားထုတ်ကအလုပ်တစ်ခုတည်းရှိသိကောင်းတာဒီမှာအကယ်၍ရှိလို့ရှိရင်အဲ့ဒီအလုပ်ကလေးတွေလည်းပဲလုပ်တတ်ရမယ်တဲ့ခေါ်ကျွမ်းကျင်ရမယ်နားလည်းတော့မပြင်းရဘူးတဲ့ ပြင်းပြီးဒီကလာအဲတောင်တိမ့်ပြီးဒီကလာမနေရဘူးတဲ့ပြုတင်ပြလိုက်တဲ့ခါကလာတောင်တိမ့်မနေရဘူးယောဂီအဟောင်းနေတယ်ပုံပြီးရေးကြည့်တာယောဂီအဟောင်းနေဟာဝေယဝိသလေးပါလိမ့်မယ်လုံးတင်တဲ့သစ္စာလောက်ရတယ်တချို့ကမလုံးချင်ဘူးပြင်းနေတယ်လို့ဆိုရတယ်ကွာဆိုရောင်းနေလမ်းသွားသွားတဲ့လမ်းလမ်းအမိုက်ကလေးပါလိမ့်မယ်လို့သုတ်တင်တာသုတ်တင်ရတယ် ဒါလေးတော့မှမလုပ်ချင်လို့ရှိရင်လည်းယောဂီအဟောင်းနေတော့တဲနေရမကြဘူးပေါ့သူက။ဒါလုပ်ပါမှာပဲဒါတော့သိပြီးတော့လည်းပြင်းတော့အကြည့်နေလို့ပဲပြင်းမလဲလို့။ဒါသူများကလုပ်နေတယ်ဟာကိုကမလုပ်ခွဲနဲ့ဟိုတိတ်တိတ်တိတ်နေအဲ့ဒါကတော့ဒါဆိုးတာပဲဒါလည်းရိုက်ထုတ်ကြတော့ကောင်းနေတယ်ဥစ္စာတော့ပြင်။อืมအဲ့ဒါတော့ညံ့ကြဘူးလို့။တေကောဟောတိနလည်းတော့သတ္တရူပယယဝိမသာယသမင်္ဂနာကတတ္တရူပယယအထုထုမှုကိစ္စ၌ ပြီးစေကြောင်းဖြစ်တော်ဝိမာန်သာယသုသာဆင်ခြင်သောဉာဏ်ပညာနဲ့သမာနာတော်ပြည့်စုံသည်ဟောသည်ဖြစ်၏အဲဒီလိုကိစ္စတွေဆောင်ရရမှာဘယ်လိုလုပ်ရင်ကောင်းမယ်ဆိုတဲ့အသိလိမ္မာလေးလည်းရှိရမယ်လုဒ္ဒကိန်းလည်းရှိရမယ်ပေါ့ဒါကလည်းနည်းခက်ခဲတဲ့လူကလေးတွေကြွတာပါညာလေးနဲ့ဝင်ပြီးဒီကလာဆောင်ရွက်တတ်ရမယ်လို့ဆိုလိုပါတယ်အခုဒီလောက်ခက်ခဲတာလည်းသိမလို့ရပါဘူးခုသုံးစရာဆွဲစရာတွေကအပြင်ကရတာသင်္ကားဆိုရင်ချုပ်ပြီးသားထိုးပြီးသားတွေတခါလဲလာနေတာဘာမှကိုလို့ကြမရှိဘူး သပိတ်တွေပါလေဆိုလည်းပဲဟိုကတခါလေပြီးပြီးသားတွေဒီမှာသပိတ်ဖို့ရတာမရှိဘူးလုံးစရာတော့ကိုနေပါလေဒီမှာကိစ္စတွေတော့ကိုနေပါလေဟိုကပြီးပြီးသားတွေကြီးတယ်ပဲအကုန်လုံးလာတချို့များဒီနိုင်ငံမို့ခုနိုင်ငံကားတွေပြီးပြီးသားပစ္စည်းတွေရှိရလားဘာမှကိုမလုပ်ရဘူးပုဂ္ဂိုလ်တွေမှာနှံသက်တာလည်းအဲကြောင့်ခုပုဂ္ဂိုလ်တွေကတချို့သင်္ကန်းဆုပ်သွားလို့မချုပ်တော့ဘူးတချို့သင်္ကန်းချုပ်တာတော့မချုပ်ရတာနဲ့မချုပ်တော့ဘူးအမှန်တန်ကိုချမ်းသာနေတယ်ကွာ အလံကာတုံလံဘာဝိရာတုံကာတုံကိုယ်တိုင်ပြုခြင်းကလည်းအလံဆွမ်းနိုင်ရမယ်။ဘာဝိရာတုံစီမံခန့်ခွဲခြင်းကလည်းအလံဆွမ်းနိုင်ရမယ်။ကိုယ်တိုင်လည်းပဲလုံလုံနိုင်ရမယ်။ဗိမာန်ခါမီကလုံတတ်ရမယ်လုံနိုင်ရ။အဲကိုယ်တိုင်ကမလုပ်ဖဲနဲ့လုံနိုင်တဲ့ပုံကိုယ်တွေရှိရင်လည်းကိုယ်ကစီမံခန့်ခွဲပေးဖို့ရအဲ့ဒီလိုလည်းတတ်ရမယ်။ဒါလေးကသတင်းသုံးပေါ်တဲ့နဲ့စာကြည့်တင်တဲ့ကိစ္စလေးတွေဘယ်တော့ စွမ်းဆောင်နေရမယ်။ကဲရကိုကမစီမံနိုင်ရင်လည်းသူများခိုင်းတာလုပ်တော့သူများညွှန်ကြားပေးတာလုပ်တော့သာရှိတာပဲ။ကိုကစီမံနိုင်လို့ရှိရင်စီမံခံွယ်ပြီးဒီကလာတော့ထောင်ရမှာ။အဲဒီလိုလုပ်တတ်တဲ့ပုဂ္ဂိုလ်လည်းပဲဒီလိုလုပ်ပြီးတော့နေတဲ့ဥစ္စာလည်းမပြင်းမကြီးဆောင်ရနေတာဟာလည်းပဲနာထတရားတစ်ခုပါပဲ။ဟောသီလသုတ္တကလျာဏသုဝသဒက္ခတာခေါင်းစဉ်လေးသင်တာ၅ခု။နောက်၅ခုကြံတယ် ဂုဏသာသရာဘိက္ခွေဘိက္ခုဓမ္မကမောဟောတိပိယသမုဒ္ဒါဟာရောအဘိဓမေအဘိဝိနယေကုလာရာပါမှုသောဘိက္ခွေယနပုဏ္ဏသာတဖန်လဲပရံတဝါသောနာထတရားကဘိက္ခုယဟန်ဤဘိက္ခုသံဃာဘိက္ခုရှုမြင်သောယဟန်ဤဓမ္မကာမောတရားကိုချစ်မြတ်နိုးသည်ဟောသည်ဖြစ်၏ ပိယသမှုရာဟာရောဖြစ်မြန်လို့အပ်သောတရားစကားပြောခြင်းရှိသည်ဝါတရားစကားပြောခြင်းကိုဖြစ်မြန်လို့သည်ဟောသည်ဖြစ်၏အဘိဓမေလွန်မြတ်သောတရား၌အဘိဝိသေယလွန်မြတ်သောဝိနည်း၌ကုလာရာပါမှုသောဤကျယ်ပြန်ပြောသောနှစ်သိမ့်ဝမ်းမြောက်မှုရှိသည်ဟောသည်ဖြစ်၏ တရားကိုလိုလားတရားဒေသနာတရားတော်တွေကိုလိုလားတယ်တရားတွေကိုမြတ်နိုးတယ်ကျင့်တရားတွေလည်းလိုလားတယ်မြတ်နိုးတယ်အဲ့ဒါကြီးကြီးပါတယ်ဒါဒေသနာတရားတွေလည်းပဲမှတ်ဖို့သားဖို့နာယူဖို့ဒါမြတ်နိုးရမှာတချို့တရားနာမှမပြည့်နေတယ်တရားမနာခြင်းဘူး အဲ့ဒါမမြန်လို့တဲ့ပုဂ္ဂိုလ်ပဲတရားမမြန်လို့တရားကျင့်ရမှာလည်းပဲသူကပြင်းနေအဲ့ဒါလည်းပဲကျင့်ရမယ်တရားသူမမြန်လို့မလို့ခြင်းနေတာအဲ့လိုမဟုတ်ဘဲနဲ့တရားဟောမဲ့ပုဂ္ဂိုလ်ကြီးလို့ကြည့်ရင်အဲ့ဒီတရားဟာတခါလဲနာကျင်ရမှာနာကျင်ရမှာမြန်လို့ရအဲ့ဒီတရားလေးတွေမှတ်မိသားမိအောင်လို့အဲ့ဒါလည်းပဲစိတ်ထဲမှာတခါလဲစိတ်ဝင်စားပြီးမြန်လို့ချင်းကြည့်ရဘာများလို့တုံးဆိုလို့ရှိရင်အဖို့တန်နဲ့စားဝယ်တောက်ဝယ်သုံးဝယ်တွေဟာ သူများကနေပြီးပေးတဲ့ဝေတဲ့ဆိုရင်သွားပြီးတော့ယူရမယ်ဝင်လင်းမလဲဘုရားဝတ္ထုပစ္စည်းတွေရတော့မယ်ဆိုရင်သွားကြမှာပေါ့သူလည်းငါတူးပြီးတော့သူလည်းငါတခါတည်းတိုးခွေပြီးညံ့အောင်လို့ပဲသွားကြမှာညံ့အောင်လို့သူအထုကြမယ်အဲ့ဒါလိုပဲတရားဟောပြောလို့ရှိရင်ဒီအဲ့ဒီတရားဟောပြောတဲ့တရားကိုနာဖို့နာယူဖို့ရတာတခါတည်းလေးလေးနဲ့နဲ့ကြည့်ရမယ်သင်ယူဖို့ကလေးနဲ့နဲ့ကြည့်ရမယ်ပြီးတော့တရားစကားပြောဟောခြင်းပြောတဲ့တရားစကားကိုကပြောနိုင်ရင်လည်းပြောပေါ်တယ် သူကသူကပြောနိုင်ရင်လည်းနားသူကပြောနိုင်ရင်ပြောတရားစကားပြောဟောခြင်းလည်းမမြန်နိုးရမယ်တကားစကားတွေပြောမယ်ဆိုတာတရားစကားပြောမပြောနိုင်ရင်တိတိနေရတယ်လို့ဒါကမဟုတ်တာတွေကြောက်ကြွနေတာလည်းမြန်မပြောဘူးသမထညောင်းမှာသာအရေးကြီးတာပေါ့သမထညောင်းမှာဘာဝဉာဏ်မှုစကားတွေပြောလို့ရှိရင်တရားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းပြည့်ပြီးဘာမှလည်းကြိုးမရှိဘူးအဲဒါတရားစကားပြောဟောခြင်းကိုယ်တိုင်ပြောနိုင်ရင်လည်းပြောမပြောနိုင်ရင်သူများပြောတာကိုလည်းနားထောင် သို့တော်လည်းကိုကမ္မထာကြောင့်တော့လည်းသိပြောနေလို့မဖြစ်ဘူး။ဒီများတွေတရားထုတ်တာပြက်ကုန်မယ်။အဲတချို့ကတရားစကားကိုဝါသနာပါလို့ပြောနေရော။အဲဘေးကပုဂ္ဂိုလ်တွေမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေအဲဒီလိုပြက်နေတယ်ရှိတယ်။ပြီးတော့တချို့ကတရားပြောခြင်းလို့သာပြောတဲ့မဟုတ်တာတွေကြောက်ပြောနေတော့ဟိုမှာတရားထုတ်တဲ့ပုဂ္ဂိုလ်ကကြားတော့အဲဒါကလည်းတရားထုတ်တဲ့ပုဂ္ဂိုလ်ကသူစိတ်မရောက်လို့ကိုမဖြစ်ဘူးမဟုတ်တာတွေပြောနေတော့ဒါကလည်းစိတ်ထဲမှာမကြခြင်းလို့လည်းမဖြစ်။ အဲဒီထဲမှာတစ်ခါတည်းဖြည့်ချင်းမဲ့ထမဲ့ပြောရတော့သမာဓိတွေပြည့်ကုန်တာပေါ့အထုတဲ့ပုဂ္ဂိုလ်ဒီတော့ဆရာစကားပြောဟောတာပဲမဲ့လည်းသူဉာဏ်နဲ့သူပြောရတယ်ဟိုမှာကမ္ဘာထမ်းကြောင့်တရားထုတ်နေတာလည်းပြောလို့မရဘူးအေးအပြင်းမှအပြင်းမှအပြင်းမှအချင်းချင်းတွေ့ဆုံတဲ့အခါကာလဆိုလို့ရှိရင်ကိုယ်ကတရားဟောနိုင်ရင်ဟောရမယ်ဆရာစကားပြောနိုင်ရင်ပြောရမယ်သူများပြောလို့ရှိရင်လည်းပဲယူသူစီနားထောင်ရမယ်အဲလိုဆရာစကားပြောဟောခြင်းလေးစားဉာဏ်လို့ချင်းရှိရမယ် အဘိဓမ္မာလို့ခေါ်တဲ့လွန်မြတ်သောတရားဓမ္မနဲ့အဘိဓမ္မာနဲ့သက္ကရာကကွဲတာဓမ္မဆိုတာသုတ္တန်တရားပဲအဘိဓမ္မာဆိုတာအဘိဓမ္မာပိဋကကတရားပဲသတိရချင်းဓမ္မဆိုတာကသုတ်ပြီးဓမ္မအကုန်ပါပဲတဲ့အဘိဓမ္မာဆိုတာကတော့အရိယာမဂ်ကိုတရားတွေပဲအဲဒီတရားတွေနဲ့စပ်ပြီးတော့ကုလာရပါမှုသော ကြီးကျယ်ပြန်ပြောသောနှစ်သိမ့်ဝါမြောက်မှုရှိရမယ်အဲဒါသုတ်တရားပြီးဓမ္မတရားတွေအဲဒါတွေနှလုံးသွင်းဆင်ခြင်လို့ဖြစ်စေကြားနာလို့ဖြစ်စေပိဋိပါမုဇ္ဇတွေဖြစ်ရမှာအာရဝန်းတာတွေဖြစ်ရမှာတရားနာရင်နာရင်နဲ့တခါတည်းအဲဒါကတော့တရားအထုတ်လို့တရားတရားပြည့်စုံနေတဲ့ပုဂ္ဂိုလ်တွေမှာပိဋိပါမုဇ္ဇတွေဖြစ်လွယ်တယ် မြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေကိုပါဠိလေးရွတ်လိုက်ရင်ကိုပဲအဲဒီပါဠိသံတွေတရားသံတွေကြားတာနဲ့ကိုယဉ်တဲ့နှလုံးနဲ့တခါတခုထိုက်လိုက်နဲ့ပီတိပံဝဇ္ဇာတွေဖြစ်တတ်တယ်ဆိုတာ။တရားအနေအိဗေတွေပြောလို့ရှိရင်လည်းကိုယ်မှာဖြစ်ဘူးတာတွေနဲ့တိုက်ဆိုင်ပြီးတော့ဒါပီတိပံဝဇ္ဇာတွေဖြစ်တယ်။အဲဒါကြောင့်သုတ်ပြီးဓမ္မတရားတွေသုတ်ပြီးဓမ္မတရားနဲ့စပ်ပြီးတော့ဖြစ်တဲ့မတရားဖို့တရားထုံမဲ့ဖို့ကြီးအကြောင်းဖြစ်တဲ့ဝိပဿနာတရားတွေပေါ့လေဒါတွေအကုန်ပေါ့ဒါပရိယပฏิပတ်တွေ။ ဒီဝိရတွေအကုန်ပါပဲဒီတရားတွေအဲဒီတရားတွေကြားနာရလို့ရှိရင်ဖြင့်ပြန်ပြောကြီးကျယ်ပြန်ပြောတော့ပရိပံမောဇာပရိပံမောဇာတွေပါဏာဆန်းဆန်းဖြစ်ရမယ်လို့ဆိုလိုပါတယ်ဆန်းဆန်းဖြစ်ရอืมအဘိဝိနည်းဝိနည်းဆိုတာကတော့ဝိနည်းဆိုတာကတော့ကိုအဲမာဒီမောင်းနဲ့စတဲ့ ပါရာဇိကတို့ပါစိတ်တို့အဲဒီဟာတွေပေါ့အဘိဝိနည်းကတော့ခန္ဓာကတွေတနည်းအားဖြင့်ဝိနည်းဆိုတာကဝိနိပိတကတစ်ခုလုံးပဲဘိဝိနည်းဆိုတာကကိလေသာငြိမ်းမှုပါပဲအဲ့ဒါတွေနဲ့စပ်ပြီးတော့ကိုကြာနာလို့ရှိရင်လည်းပဲပိရိပံမှုစားတွေကဆက်တဲ့သမာဖြစ်ရမယ်လူရင်းတော့ဒါကအကုန်လုံးတရားကိုလူလားတဲ့ပုဂ္ဂိုလ်မှဖြစ်တာပါပဲ တရားလိုလားတဲ့ပုဂ္ဂိုလ်တွေမှာဒီတရားစကားတွေကြားနာလို့ရှိရင်ဒေသနာတရားပဲဖြစ်ဖြစ်အဲဒီဒေသနာနဲ့ကဆင်းသက်ပြီးတော့လာတဲ့ပฏิပတ်တရားပဲဖြစ်ပฏิဝေဒတရားပဲဖြစ်ဖြစ်အဲဒါတွေကြားနာလို့ရှိရင်อืมပိဋိပါမောဇာတွေဖြစ်တယ်အဲဒီလိုပိဋိပါမောဇာဖြစ်တဲ့ကုံကြည့်ရမယ်အဲဒါလည်းပဲနာထာတရားတစ်ခုပဲတဲ့ဒီလိုပုဂ္ဂိုလ်ဆိုရင်ဖြင့်မထေကြီးတွေကရောအလတ်တွေကရောငယ်တွေကရောပြောတင်ပြောလိုက်တဲ့စကားတွေကိုပြောဟောပြီးကုညီဆောင်ဆောက်ရှောက်ကြတယ် ဒါပြီးတော့ကြီးပွားတိုးတက်ပြီးတော့သွားတာပါလို့ဓမ္မအဒုတိယကနောက်ကဝိရိယဓမ္မဝိရိဂုဏသာပရဘိကွေဘိကုအာရဒဝိရိယဟောတိအကုသလနာဓမ္မနံဘာနာယကုသလနာဓမ္မနံဥပါသံဗရာယသာမဝါဒလပရကမောအနိခိတာဒုရကုသလေသူရမေတုဘိက္ခုယနဲ့ပုဏ္ဏသတ္တဖန်လည်းပရံတဘာသော

ကမ္မနာဆရာတွေကလည်းနေ့စဉ်နေ့စဉ်တိုက်တွန်းနှိုးဆော်ပြီးတော့ပေးနေတယ်အဲဒါအာထုမှုနည်းလို့ရှိရင်အာထုဖို့ရာတွေကိုတိုက်တွန်းနိုင်မယ်အာထုဖို့ရာတွေတိုက်တွန်းနေတဲ့ကအင်းတို့အာထုဖို့ရာတော့သုံးလဝူရာကြီးကြော့နေပြီလို့ဆိုတာအဲဒါအတိမတ်ပြကြပြီတော့တို့ပေးမှဆင်မှသူကကျွဲပါဆောင်ပြီးတော့ဖြစ်လို့မဖြစ်ဘူးဟိုကဟိုကတရားထုတ်ခြင်းလို့တိုက်တွန်းပေးနေဒီလိုပြောပေမဲ့လည်းပဲဘာမှမတိုးတက်ဘူးဒီလိုဟာလည်းရှိတတ်တယ်ဒီဟာလည်းရှိတယ်ဟုတ် ပြောတဲ့ပုဂ္ဂိုလ်ကတော့တရားအထုတ်အောင်လို့တမင်ကကိုတိုက်တွန်းပြီးတော့ပြောနေဟိုအထုတ်တဲ့ပုဂ္ဂိုလ်ကတော့နေရာတကာမှာပေါ်ပေါ်ဆဆပဲနေပြီးတော့အမှတ်တွေလွတ်ပြီးတော့နေတယ်ရှိတယ်အဲဒီလိုမဖြစ်စီရဘူးစိစံဉာဏ်အထုတ်ရတယ်ရှိစိတ်တိုင်းစိတ်တိုင်းကိုသိအောင်ကျူရတာစိတ်တိုင်းစိတ်တိုင်းတစ်ခုလေးမှမလွတ်အောင်လို့ရှုမယ်လို့လုံးသွင်းထားတယ်အဲဒီလိုလုံးဝဝူရံတင်းတင်းချင်းလုပ်ရတယ် ဒူးလောက်တင်မှာယင်လောက်ကြဆိုတာလိုပဲအဲဒီလိုစိတ်တိုင်းစိတ်တိုင်းရှိမယ်ဆိုတာတော့မှစိတ်တွေအများကြီးလို့သွားတယ်ဒီထဲမှာအဲစိတ်တိုင်းစိတ်တိုင်းကိုယ်မူရတိုင်းကိုယ်မူရတိုင်းစိတ်မူရတိုင်းစိတ်မူရတိုင်းဝေဒနာတိုင်းဝေဒနာတိုင်းဘာလေးမှမလို့ရအောင်အကုန်လုံးရှိမယ်လို့လုံလဝိရိယကတည်းကအများကြီးတင်ထားမှတော်ရုံပဲရှိတယ်လိုအပ်ထုတ်ရတယ်အာရဒဝိရိယပြင်းစွာအထုတ်သောလုံလဝိရိယရှိသည်ဟောဒီဖြစ်၏ ကုသလနာဓမ္မအကုသလနာမနာအကုသိုလ်တရားတို့ပါဏပဲခြင်းဟာကုသလနာဓမ္မနာကုသိုလ်တရားတို့ဥပသံဗရာပြည့်စုံခြင်းအာရဝုရိယအထဝတဝုရိယရှိသည်ဟောဒီစီအဲ့ဒီအထုတဝုရိယကလည်းပဲသူအထုသင်တာအထုမှာလုံးလဝုရိယကမဟုတ်တာတွေကြောက်အထုနေလို့နေရမကြဘူးဒါကြောင့်အကုသိုလ်တရားတွေပဲဖို့တဲ့ရှိကမိမိမှာဖြစ်ဘူးတဲ့အကုသိုလ်တရားမျိုးတွေမဖြစ်ရအောင်မဖြစ်သေးတဲ့အကုသိုလ်တရားတွေလည်းပဲမဖြစ်ပေါ်ရအောင် ကုသိုလ်တရားတွေပြည့်စုံဖို့တဲ့ရှိကမဖြစ်သေးတဲ့ဝိပဿနာကုသိုလ်တွေအရိယာမကုသိုလ်တွေဖြစ်ရအောင်ဖြစ်ပြီးသားဖြစ်တဲ့သီလကုသိုလ်တွေသမာဓိကုသိုလ်တွေဝိပဿနာကုသိုလ်တွေလည်းပဲမဆိုးရွားအောင်တိုးတက်တဲ့တိုးတက်ပြီးတော့သွားဘယ်လိုအားထုတ်ရတာပေါ့အဲဒီလိုအားထုတ်တဲ့ဥစ္စာကိုပြောတယ်လားသင်္ဝိရရှိရမယ်သာမဝါစွမ်းနဲ့ပြည့်စုံသည်ကာလပရကမောမြဲမြံသော အဆင့်စဉ်အာထုံမှုရှိပြီးတစ်ဆင့်နဲ့တစ်ဆင့်တခါတည်းငင်းငင်းငင်းတလမ်းပြီးတလမ်းတက်သွားတယ်လို့ပဲအာထုံမှုလေးတွေကနောက်မဆုပ်ပဲနဲ့တိုးတိုးပြီးတခါတော့သွားကုသလေသူရမေသူကုသိုလ်တရားတွေအာနိခိတဆိုတော့မချထားသောဝန်ရှိသည်ဝန်ဝန်အာထုံမည်ဟုသောဝန်ကိုမချထားသည်ဟောသည်ဖြစ်ဘုကာလမှာလောကရေးစကားပြောတော့အလားမလဲဘူးလို့ပါပြောကြတယ် ရောင်ငိမ့်မဖြုံးတဲ့အသဖြင့်ပြောရအဲ့ဒါလိုပဲခုကတော့အာရုတဲ့လုပ်ငန်းကုသိုလ်နဲ့စပ်ပြီးတကလားကုသိုလ်တရားပွားရေးသီလတိုးတက်ပွားများအောင်သမာဓိတိုးတက်ပွားများအောင်ဝိပဿနာဉာဏ်တွေတိုးတက်ပွားများအောင်အဲမေဖို့တရားတွေရောက်အောင်အဲဒီလိုအာရုတဲ့လုပ်ငန်းတွေမှာဝန်မချရဘူးတဲ့မအာမဖြစ်တော့ပါဘူးတော်သေးပါပြီဆိုပြီးတော့အဲ့ဒါဝန်ချတာခေါ်တယ်လားအကျုံးပေးလိုက်တာအဲဒီလိုဝန်မချဘဲနဲ့အကျုံးမပေးဘဲနဲ့မပြည့်မနေဘူး အဲသူများဖြစ်သေးတာငါမဖြစ်ပဲနေရမလားသူများဖြစ်သလိုဖြစ်မှာပေါ့ဆိုပြီးတော့တင်းတင်းချင်းဒီလိုအထုရတာခလားကုသေသူတမေသူကုသိုလ်တရားရဏအနိကိတာတော်မချထားချထားတော်ဘုံမရှိသည်ဝန်တို့ကိုဝန်တို့ကိုမချမထားသည်ဟောသည်ဖြစ်၏ဆန်းထားတဲ့ဝန်တို့ကိုတခါလေဘုံမောမချပဲနဲ့အများအားထားနေတယ်လို့ဒုံလာဝူရီရတဲ့တသမထဲအထုသွားမယ်လို့ဆိုပါတယ်အဲဒီလိုတကယ်ပြင်းပြထန်တာအထုတဲ့ပုဂ္ဂိုလ်လည်း မထေကြီးတွေကရောအလားပုဂ္ဂိုလ်တွေကအငယ်ပုဂ္ဂိုလ်တွေကအထူးအဖြစ်တော့ဆရာသမားတွေကပေါ့အဲဒါကြည့်ရှုပြီးတကလားသုံးဆုံးမှညွှန်ကြားပြီးတော့ပေးတဲ့ခြင်းတဲ့တိုးတက်ပြီးတော့သွားပါလေအဲဒါမို့သူလည်းနာတာတရားတစ်ခုပဲဓမ္မဝီရိအတုဋ္ဌိကုဏဇာပရာမိတ်ခွေဘိက္ခုတန်တုတော်ဟောတိဣတိတေဣတိတရစီဝရပိဏပါဒပဏသနာကိရဏပိဇပရိဇဗိက္ခာရိနာ ဘေကုယံလည်းပုဏ္ဏသတ္တမလည်းပရံတဘာသောနာရတရားကဘိက္ခုယဟန်ဒီဘေကုသမြတ်သိကိုရှင်းမြင်သောပုဂ္ဂိုလ်သည်ဣဒရိဒရာစီဝရပိဏပါရပိဏသနာကိလနာပိဇာပိဇာသိကာယိပရိခာရိနာတမျိုးမျိုးသောသင်္ကံတမျိုးမျိုးသောသံတမျိုးမျိုးသောအကြောင်းအရာများတမျိုးမျိုးသောသိပစ္စည်းဖြင့်ဗန္တုထောကောင်းစွာရောင်ရဲသည်ဟောသည်ဖြစ်၏အဲရောင်ရဲလွယ်တဲ့ဥစ္စာ သူကလည်းရေးကြည့်ပါလေရောင်ရဲတဲ့ဥစ္စာရတယ်ညလေးနဲ့ပေါ့သင်္ကန်းလည်းပဲဘယ်လိုသင်္ကန်းရရပိဒသပฏิကာတာယချမ်းပြောက်ယုံအေးပြောက်ယုံကုဏသပฏิကာတာယအပူပြောက်ယုံရှင်မစသည်မကိုက်နိုင်ယုံကိုရင်ကလုံယုံယုံဒီကျိုးတွေကိုဒါပြီးရင်တော်ရောဘောသင်္ကန်းကောင်းတာမကောင်းတာတွေပါရွေးရင်လို့မလိုပါဘူးသူကထူတယ်ပါတယ်อืมဒီပိတ်ကညံ့တယ်

နေသာထိုင်တာရှိအောင်လို့စားရတာကောအသက်ရှင်နေချင်းနေအောင်နေသာထိုင်တာရှိအောင်စားရအဲ့ဒါနေသာထိုင်တာရှိအောင်ပြည့်စုံနေတော်ရောဘောသူကအဲဘယ်ဘယ်ဘယ်ဟင်းနဲ့မှစားရမှอืมဘယ်လိုအကောင်းတွေကိုစားရမှဘယ်လိုဟာတွေကမရဘူးစသည်ဖြင့်အကောင်းတွေပါလေညှိုးနေဝေရမလိုပါဘူးအဲဒါကြောင့်ကြောင်ရဲလိုရမယ်တဲ့စားဝတ်တော့ဖွင့်လဲကြောင်ရဲလိုရမယ်နေရာထိုင်ခင်းကြတယ်လည်းဒီလိုပဲနေရာထိုင်ခင်းကြတယ်လည်းပဲ ကျောင်းဆိုတာဘုံတော်တော်ကြတာပဲဒီမှာကောင်းတဲ့နေရာတွေတော့တော်တော်များများရှိပါတယ်ဒါပေမဲ့မကောင်းတဲ့နေရာတွေလည်းရှိတယ်ကျိုးကျောင်းကနေကမိုးယိုနေတာနဲ့အဲ့ဒီလိုနေရာတွေကြားတဲ့ပုဂ္ဂိုလ်ကသိညစ်ခြင်းနဲ့ညစ်နေဦးမယ်မညစ်နေတော့ဒီဥစ္စာတော့သိပင်အောင်နေတာတွေတော့တော်ရဲလို့နှလုံးသွင်းပြီးတော့နေကြပြီလားဒီလိုပဲအထုံးမှပြင်မှာအဲအဲဒါကြောင့်နေရာတိုင်းကင်းနဲ့စပ်ပြီးတော့လဲကြောင်ရဲလွယ်ရမယ်တန်တုဋ္ဌတာယံဓမ္မနာယံဓမ္မအတ္တတုဋ္ဌတာ ယံဓမ္မောဤတရားသည်သံဃာတော်ယံရဲသောပုဂ္ဂိုလ်ဤဓမ္မောတရားပဲအသံဃာတော်မယံရဲသောပုဂ္ဂိုလ်ဤနာဓမ္မောတရားမဟုတ်မြတ်စွာဘုရားဤသာသနာမှာရည်ညရလိုက်တဲ့မေတ္တရားဖို့တရားနိဗ္ဗာန်တရားတွေဆိုတာယံရဲတဲ့ပုဂ္ဂိုလ်ယံရဲတဲ့ပုဂ္ဂိုလ်များရတာတဲ့မယံရဲနေတဲ့ပုဂ္ဂိုလ်ကြီးမရဘူးအဲဒီဒီသီလေးပါးနဲ့စပြီးဒီကလာမယံရဲတဲ့ပုဂ္ဂိုလ်တွေမရနိုင်ဘူးယံရဲလို့တဲ့ပုဂ္ဂိုလ်တွေရ အဲ့ဒါလည်းပဲနာထတရားတစ်ခုပဲဒီအဲဓမ္မဝီရိမန္တုဋ္ဌိပတိပညောဟောပတိနဲ့ပညာတစ်ခုပဲရှိပါတော့တယ်မုနာဇာဗရံဘိခွေဘိကုတတိမဟောတိဗရမေနတတိနေဘကိနာသမာနာကတောသီရကတံပိသီရပါတိတံပိပရိဒါနုပရိဒါဘိခွေယာနုပုဏ္ဏဇာတဖန်လီပရံတဘာသော နာထတရားကဘိက္ခုယာသည်တတိမာမတတိနှင့်ပြည့်စုံသည်ဟောတိဖြစ်ပရမေနလွန်ကဲမြင့်မြတ်သောတတိနေပေကိနာတတိပညာနှင့်ဝါတတိရင့်ကျက်ခြင်းနှင့်သမဏာတော်ပြည့်စုံသည်ဟောတိဖြစ်သီရာကတံပြီးရှင်မြတ်သောကာလကပြုခဲ့သည်ကိုလီသီရာပါရိဒရှင်မြတ်သောကာလကပြောခဲ့သည်ကိုလီတတိတာအောင်းမေနိုင်သည်အနုတ္တရိတာအဖန်လဲလဲအောင်းမေနိုင်သည်ဟောတိဖြစ် သတိနဲ့ပြည့်စုံအောင်သတိအမှတ်တတိလေးပေါ့အမှားရတဲ့သတိလေးနဲ့တကားတဲ့သွားကြောက်ပါဖြစ်တိုင်းဖြစ်တိုင်းအမှားရနေရဘူးအမှားရတာသိရအထုတ်နေတာကိုအဲဒီသတိနဲ့ပြည့်စုံအောင်မယ်ပရမေနလွန်ကဲသောသတိနေပကေနသတိနေပကကပညာဆိုပြီးထားကြတာကွင်းတယ်။ဘာပဲလို့သတိဉာဏ်ပညာထည့်ရလဲဆိုပညာနဲ့တွဲတဲ့သတိကမှမြင်ရလို့သေရာတိကရဲ့အခြေပေးတယ် သို့သောနေဘက်ကကိုရင်းကျက်တယ်လို့ဒီလိုလည်းပဲပြန်နေတာရှိပါတယ်အဲ့ဒါကပဲကိုကောင်းမှန်တယ်တော့ဒူပါရဲ့သူကပညာပညာလူုံတော့မပေါ်ပါဘူးသို့တော်လည်းသရာဒီကာရီကပညာထည့်ပွင့်တာအဲရင်းကျက်သောပညာလေးပညာကအဲရင်းကျက်သောတတိလေးတတိကအနုလေးလည်းရှိတာပေါ့ရင်းကျက်သောတတိလေးနဲ့ပြည့်စုံအောင်ရင်းကျက်သောတတိနဲ့ပြည့်စုံတယ်ဆိုရင်အဓိပ္ပာယ်ပို့ပြီးတော့လေးနဲ့ဆရာရှိပါတယ်ရှင်နေသောကာလက ပြုခဲ့တဲ့ပြောခဲ့တဲ့ဟာပဲဖြစ်စေတဲ့ကုသိုလ်နဲ့ဆက်တဲ့ဥစ္စာလေးတွေကိုပြန်ပြီးအောက်မေ့နေရမယ်။အဲတတိခါမှဒီလိုပဲဟောပါတယ်။ဒါပေမဲ့ရှင်မြတ်ကာလကပြုခဲ့တဲ့ပြောခဲ့ပါခဲ့ကစားခဲ့တာတွေပြန်စဉ်းစားတာတော့ဒါလည်းလည်းတတိမဟုတ်ပြန်ဘူးတဲ့သူက။အဲဒီကတရားဟောခဲ့တယ်တရားနှလုံးသွင်းခဲ့တယ်တရားထုတ်ခဲ့တယ်သတင်းသုံးပေါ်တွေနဲ့အဲမိမိပစ္စည်းတွေကိုခွဲဝေပြီးတော့သုံးဆောင်ခဲ့တဲ့ဒီလိုကုသိုလ်ရေးတွေကိုပြန်စဉ်းစားလို့ရှိရင်တတိယတာဟာက တတိတရားပဲဒီလိုသက္ကရာဆရာတွေကဖွင့်အဲ့တော့ရှင်းလူငယ်ကြီးတော့အမှန်တရားမြင်တဲ့ကာလကဟာတောင်မှအောက်မေ့နိုင်တယ်ဆိုရင်အခုလောလောဆယ်မြင်နိုင်ကြတဲ့ဓဝါ၆ပါးကမှတ်မိတယ်ဆိုတော့ပြောကြမရှိဘူးဘောဒါလေးမမေ့ဘူးလို့ဆိုလိုပါတယ်လူချင်းကတော့အဲ့ဒီအနိကကပို့ပြီးတော့လိုတာပါပဲသတိအားကောင်းပုံကိုပေါ်ပြတာအဲဒီလိုဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေမမေ့ဘဲနဲ့သတိရနေလို့ရှိရင်လည်းအဲ့ဒီပုဂ္ဂိုလ်ဟာနာနာထ နာထတရားနဲ့ပြည့်စုံနေတာပဲဒီလိုပုဂ္ဂိုလ်ကိုလည်းပဲမထေကြီးတွေကရောမထေရတွေကရောငယ်ပုဂ္ဂိုလ်တွေကကြောတင်ကြောလိုက်တဲ့ပုဂ္ဂိုလ်ပဲသူရင်သင်ကြားလိုက်တဲ့ပုဂ္ဂိုလ်ပဲလို့အတိမပြုပြီးတော့ချီးမြှောက်ကြပါတယ်နောက်ပညာဝါတစ်ခုပဲကြံပါတော့။မူနာသာပရံဘိကွေဘိကုပညာဟောတိဥရိယတဂာမိနိယပညာယသမဏကတောအရိယာယနိဗ္ဗေရိကာယသမ္မာဒုက္ခခရာယဘိကွေယနမူနာသာတပံနဲ့ပရံတပသောနရတရားက

ညွှန်ကြားနေတဲ့ကမ္မထာစရာတွေကိုမနာအားရတယ်အားရစရာမနာကောင်းတယ်လို့အရိယာယမြာသောနိဗ္ဗေဒိကာယကိလေသာကိုဖောက်ခွဲနိုင်သောဗာမဒုက္ခခရာယနိလမှန်စွာဆင်းရဲကုန်ဆင်းရဲဆင်းရဲမြင်နိလမှန်စွာဆင်းရဲကုန်ခြင်းတို့ရောက်စေနိုင်သောပညာယပညာနဲ့သမာနာတော်ပြည့်စုံသည်ဟောဒီကြီး နည်းပဲအရိယအရိယမပညာရောက်စင်နိုင်တဲ့ဥရိယဗျာညာပညာနဲ့ပြည့်စုံရမယ်တဲ့အဲဒီဥရိယဗျာညာပညာနဲ့ပြည့်စုံနေလို့ချင်းဒါလည်းနာထတရားပဲတဲ့ဒီလိုပြည့်စုံတဲ့ပုဂ္ဂိုလ်ကိုမထေရကြီးတွေကရောအလပုဂ္ဂိုလ်တွေကငယ်ပုဂ္ဂိုလ်တွေကရောမြင်ကြားတဲ့ပုဂ္ဂိုလ်ပဲဆိုဆိုဆုံးမတဲ့ပုဂ္ဂိုလ်ပဲတဲ့ပြီးမှပြုပြီးတော့အားပေးကြကူညီကြပြောဟောကြပါလေအထူးအားဖြင့်ကမ္မဋ္ဌာန်းဆရာတွေကပေါ့ကမ္မဋ္ဌာန်းဆရာတွေကနေဒီလိုမြင်ကြားပြီးတော့ပေးကြ ဒါကြောင့်မို့ဒီပုဂ္ဂိုလ်ဟာချွေးရင်းမရှိဘဲနဲ့တိုးတက်ပြည့်စုံပြီးဒီကလာသွားနိုင်ပါရဲ့တဲ့ဒါကိုယ်ကိုယ်ရာမိကောင်းဆွေကောင်းနဲ့ပြည့်စုံနေတာပဲအဲဒါမြတ်စွာဘုရားဏီကုန်းချုပ်တော်မူပါတယ်ပါဏာထဘေကွေဝိရထမာအနာထဒုက္ခဘေကွေအနာထဝိရတိဘေကွေယံတို့ပါဏာထကိုယ်ကိုယ်ရာရှိကြကုန်သည်ဖြစ်ကိုယ်ကိုယ်ရာ

ကိုယ်ွယ်ရာကိုပြုတာဖြစ်စေတတ်ကုန်သောဓမ္မတရားတော်သည်ဣမေခောဤယခုဟောပြခဲ့တဲ့တရား၁၀ပါးတို့ပင်သည်အနာထတရား၁၀ပါးဆိုတာခုပြောခဲ့တာတွေပဲသီလနဲ့ပြည့်စုံရမယ်သုဒ္ဓနဲ့ပြည့်စုံရမယ်သီလသုဒ္ဓကလျာဏမိတ်တာမိကောင်းဆွေကောင်းနဲ့ပြည့်စုံရမယ်သီလသုဒ္ဓကလျာဏ သုဝဆသုဆုံးမလွယ်ရမယ်ဒက္ခမှုကိစ္စရှိလို့ကျင်လည်းပဲမပြင်းမရဆောင်ရွက်နိုင်ရမယ်သီလသုတကလျာဏသုဝဆဒက္ခတာဓမ္မဓမ္မကာမတရားကိုလိုလားရမယ်ဟောတဲ့တရားတွေရကျင့်တဲ့တရားတွေလိုလားရမယ် အာရဒဝိရိယအာထုသလုံးလာဝိရိယပြင်းပြထန်တာမဆုံးမနေအာထုသလုံးလာဝိရိယရှိရမယ်ဓမ္မဝိရိသံတုဋ္ဌိကြောင်ရဲခြင်းနဲ့လည်းပြည့်စုံရမယ်ဓမ္မဝိရိသံတုဋ္ဌိတတိပညာဝဓမ္မဝိရိသံတုဋ္ဌိပညာဝတတိဓမ္မတတိကလည်းပဲဓဝါ၆ပါးပြည့်တဲ့တည်းမှားရနေတဲ့တတိတရားပြည့်စုံရမယ်ဥရိယဗျာညာနဲ့ပြည့်စုံဥရိယဗျာညာမရောက်သေးတဲ့ပုဂ္ဂိုလ်ကရောက်အောင်အာထုပေါ့အဲရောက်သွားလို့ရှိရင်အဲဒီကရှိတော့သူနာကောင်းတော့မှာပါပဲ ဆရာသမားတွေကလည်းမနာအားရပြီးတော့ကောင်းပါဘူးအဲကြောင့်သတိဝိရိတန်တုတ်တိအဲဓမ္မဝိရိတန်တုတ်တိတတိပညာဝအဲဒီဟာနာထာတရား10ပါးပဲအဲဒီခုနေ့ဟွာတွင်ဟွာဆိုဟွာကကြတဲ့ယောဂီအသေးသေးနာထာတရား10ပါးထိုက်တရားလို့ဆိုတာပြည့်စုံအထုပ်ပြီးတော့ကျင့်သုံးအထုပ်ကြယောဂီအဟောင်းတွေကလည်းပဲဒီထဲမှာကျင့်နေတဲ့ခါတွေပါပါတယ်။ အဲ့ဒါတွေလည်းပဲမိမိတို့နဲ့သက်ဆိုင်ရာတွေပြည့်စုံအောင်အထုတ်ပြီးတော့သွားကြဖို့ပါပဲညီတို့မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းနာရတရား10ပါးတို့ကိုထိုက်တရားလျော်စွာကျင့်သုံးအာထုတ်ပြီးဝဲကြသဖြင့်မိမိတို့သာနာမှာဖြစ်တင်ဖြစ်ထိုက်သောဝိပဿနာဉာဏ်နဲ့သင်တိုင်းဖြစ်ပွား၍မိမိတို့လူလားအသောအရိယာမဉ္ဇဏ်ပညာတို့ဖြင့်နိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်ရမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း